စာမျက်နှာ321လောက်ကိုကြည့်လိုက်ပါပရိစ္ဆသမုပ္ပါပိုင်းနော်ဟိုတနေ့ကဘုန်းကြီးပရိစ္ဆသမုပ္ပါပိုင်းလေးကိုစပြီးတော့ပြောထားခဲ့ပါတယ်နော်ဒီပရိစ္ဆသမုပ္ပါပိုင်းမှာအရေးကြီးတဲ့အကြောင်းအရာတစ်ခုကကံပဲဖြစ်ပါတယ်သို့တော့ဒီကံဒီ ဟိုးလွန်ခဲ့တဲ့အတိတ်ကဖြစ်တဲ့ကုသိုလ်စေတနာတို့ရဲ့စွန့်အင်တတ္တိလေးဖြစ်တော့အဲ့ဒီတတ္တိလေးကဝိပဿနာမရှုကောင်းမရှုကောင်းပေမဲ့လို့ဘယ်ရင်ကိုဝိပဿနာရှုမလဲလို့မေးရင်တော့အဲ့အတိတ်ကထူထောင်ခဲ့စဉ်အချိန်ခံကံကိုထူထောင်ခဲ့စဉ်အချိန်ခံကဖြစ်ပေါ်ခဲ့တဲ့ကုသိုလ်စေတနာအုပ်စုကိုပဲပြန်ပြီးတော့ဝိပဿနာရှုရမယ် အဲ့ဒီထဲမှာစေရနာကိုဗရဏအဖြစ်ဘုရားရှင်ကကံလို့ဟောလို့ဟောတော်မူလို့ရင်းဖြစ်ပါတယ်နော်ဝိပဿနာရှုတဲ့အပိုင်းမှာတော့အဲဒီစွမ်းအင်တတ္တိလေးကိုဝိပဿနာရှုလို့မရဘူးသူကတတ္တိလေးဖြစ်နေတယ်နော်အဲဒီတော့ဒီပိုင်းမှာနည်းနည်းလေးအများနန်းလည်းနေကြနဲ့နော်သင်္ခါရနဲ့ကမ္မဘောဆိုတာလေးကိုနည်းနည်းဖတ်ကြည့်ပါဒီဒါနကုသကံတစ်ခုကိုပြုစုပြုတော်တဲ့အချိန်ခါမှာမလုံမီရှိဖို့နဲ့ဖြစ်နေတဲ့ပုဗ္ဗစေရနာတွေကိုသင်္ခါရလို့ခေါ်တယ် လူကံပုဂ္ဂိုလ်တို့ရဲ့လက်မှာလူဘဝတ္ထုကိုတည်စေတဲ့ပဋိဋ္ဌာဘကစေရနာသို့မဟုတ်မုံစစေရနာကိုတော့ကမ္မဘဝလို့ဒီလိုလဲသုံးတာရှိတယ်အဲ့ဒါကဝိပဿနာရှုကောင်းတယ်နော်နောက်တစ်ခုကံတစ်ခုကိုပြုစုပြုထောင်တဲ့အချိန်ကမှဖြစ်ပေါ်နေကြမနောဓရိကဇောဝိတိစိတ်အစဉ်တွေထဲမှာဇောခုနှစ်ကြိမ်တို့အနဲ့ဒါကတော့ကာမဇောတွေကိုဥတည်ပြီးပြောတာပါနော်ရှေးဇော6တန်တို့၌တည်ရှိသောစေရနာကအာယုဏသင်္ခါရမိ ကံဖြစ်ပေါ်လာအောင်အာထုတ်ကြောင်းတရားမိခုနှစ်ခုမြောက်သောတတမဇောစေရနာတိကကမ္မဘဝမိအဲ့ဒါကတော့ဒီခွဲတန်းကတော့ပြီးခဲ့တဲ့အတိတ်ဘဝကကံကိုဥတည်ပြီးခွဲတဲ့ခွဲတယ်နော်ပြီးခဲ့တဲ့အတိတ်ဘဝမှာမိမိတို့ကံကိုထူထောင်ခဲ့စဉ်အချိန်ခါကဒါနပဲဖြစ်စေသီလပဲဖြစ်စေဘာဝနာပဲဖြစ်စေပေါ့အဲ့ဒီလိုကံထူထောင်တဲ့အချိန်ခါမှာများသောအဖြစ် ဇံမဆိုင်ခင်ပေါ့လေဇံတရားမဟုတ်ခင်ရင်တော့မနောဓာရီကဇောဝိတိတွေပဲအဲဒီဇောဝိတိကဇောခုနှစ်ကျင်ရှိတဲ့အနက်ကရှေဇော6တန်ကိုသင်္ခါရအာယုဏသင်္ခါရတတမဇောကိုခုနကကမ္မဆိုပြီးဒီလိုသုံးတယ်ကမ္မဘောဆိုပြီးသုံးတယ်ဘာကြောင့်လဲဆိုတော့တတမဇောကဒီဘောမှာအတိတ်ပရမအတိတ်ကခေါင်းဆုံးအတိတ်ကပြုစုပြုထောင်ခဲ့တဲ့ကံကဒီဘောမှာအကျိုးပေးနေတာမှန်ခဲ့ရင်အဲ့ဒီဥစ္စာကတော့ ပထမဇောကပဲအကျိုးပေးတယ်ကြံနေတဲ့ဇောတွေကဟိုအနာဂတ်ရှိခဲ့ရင်အနာဂတ်မှာအကျိုးပေးမယ်ပထမဇောကတော့အဲ့ဒီအတိတ်ဘဝမှာပဲအကျိုးပေးခဲ့တယ်မပေးရင်အဟောတိကံဖြစ်တယ်နော်ဒါကအဲ့ဒီပထမအတိတ်ကိုမူထားပြီးခွဲတယ်ခွဲရန်စနစ်ပဲနောက်ဒီနည်းကတော့ကံတကုကိုပြုစုပြုထောင်တဲ့အချိန်ကမှာဇောစိတ်တုပအတွင်းနဲ့တည်ရှိတဲ့စေရနာကကမ္မဘဝစေရနာနဲ့ရှင်ဘက် စေတသိက်စိတ်စေတသိက်လမ်းပြုတ်တရားစုကအာယုဏသင်္ခါရမြည်အဲ့ဒီခွဲတန်းကတော့ဘယ်ကံပဲဖြစ်ဖြစ်အကုန်ရှုလို့ရတယ်နော်အဲ့ဒါကြောင့်ဘုန်းကြီးတို့သင်္ခါရကိုရှုရင်လည်းကံမပါတယ်ကံကိုရှုရင်လည်းသင်္ခါရပါသွားတာပဲအဲ့ဒါကြောင့်ဘုန်းကြီးတို့ကတော့အဲ့နောက်ဆုံးနီးစနစ်နဲ့ပဲဝိပဿနာကိုတော့ပြန်အရှုခိုင်းတယ်ဒီနေရာလေးမှာအောက်မှာကြည့်အောက်မှာနည်းနည်းလေးကမ္မပစ္စည်းရဲ့စွမ်းအင်လေးကိုနော် ကုသလကုသလကမ္မဝိပါကဏံခန္ဓာနံကတ္တဒသရူပနံကမ္မပစ္စယနပစ္စယောဒါကပဋ္ဌာန်းဒေသနာတော်မှာဘုရားရှင်ကိုယ်တော်တိုင်ဟောကြားတော်မူခဲ့တဲ့တရားပါနော်အဲ့မှာစိတ်ဝင်စားဖွယ်ကောင်းတာကဒါဘုန်းကြီးတို့ဝိပဿနာရှုတဲ့အပိုင်းမှာဒီပဋ္ဌာန်းဒေသနာတော်ကတော်တော်လေးအရေးကြီးနေတယ်နော်အဲ့မှာကြည်ကာမပစ္စယနာတိအနေကံပဏံပိကပ္ပခောတိနာမတကေအတ္တနောဖလဥပ္ပါဒေတုံသမထေန နာညခဏိကကာမပစ္စေနာတိအထောကုသရာကုသရာဟိကမ္မံအတနောပုဋ္ဌိခဏိဖလန္နာဒေတိယတိတရေယယံမနုသောဒေဝလောကုပကံကုသရကမ္မံကရောတိတတန္နုဘဝေနတတမေယဝခဏိဒေဝဘူယယရမိပန္နာခဏိတံကတံတတောအညတမိခဏိအဝိဇ္ဇမာနံပိကေဝလံကတတယေဝဒိဋ္ဌိဝဓမေဥပပိစေဝအပရိဝါ ပရိယာယေဘဝတေတပစ္စယသမာယောဂေတတိဖလံဥပ္ပါဒေတိနိရုဒ္ဓာပိပုရိမသိဗ္ဗာတိကိရိယာဝိယကာလန္တရေပစ္စည်းမသိဗ္ဗာတိကိရိယာယတတမနန္နခဏိကကာမပစ္စယောတိဟုတ်စတိတဲ့ဒါကတော့ဟိုအထောက်ထားလေးခင်ခင်လုံလုံကျမ်းဂန်မှာဒီလိုဆိုထားတယ်ဆိုတာသိစေခြင်းလို့ဒါကတော့ထည့်ထားတာပါနော်အောက်မှာကြည့် အသင်သူတော်ကောင်းဒီပစ္စုပန်ဝိဘက်ခန္ဓာတို့၏အကြောင်းတရား၅ပါးတို့တွင်ကံကိုပရဏာထား၍စဉ်းစားကြည့်ပါတဲ့နော်ယင်းကံကိုအဝိဇ္ဇာရဏဥပါဒံတို့ကခြံရံထားအသည်ကိုလိတတိပြုပါဝိဇ္ဇာရဏဥပါဒံတို့မခြံရံပဲနဲ့အကျိုးပေးတဲ့ကံဆိုတာကမရှိစကားဘူးနော်ပြီးတော့ဘုရားရှင်ဒီကမ္မပစ္စည်းပိုင်းနဲ့ကံနှင့်ပတ်သက်၍ဤသို့ဟောကြားထားတော်မူကုသိုလ်ကအကုသိုလ်ကံသည်ဝိဘက်ခန္ဓာတို့အား၎င်း ကံကိုပြုအပ်ပြီးသည့်အဖြစ်ကြောင့်ဖြစ်ပေါ်လာကြကုန်သောကမ္မဇယုတ်တို့အား၎င်းကာမပစ္စယတတ္တိဖြင့်ကျေစုပြု၏ဒါကဘုရားရှင်ဟောထားတဲ့ဒါပဋ္ဌာန်းဒေသနာတော်ပထမတွဲစာမျက်နှာခွန်မှာရှိနေတယ်နော်ကာမပစ္စယတတ္တိဖြင့်ကျေစုပြု၏ဟူသည်တကဘာမကများပြားလှစွာဂုံသောကဘာတို့ဤတော်လီအထက်၌ ကဘာဂရေတို့ဒေါ်လီအထက်နဲ့ဆိုတော့ဂရေပေါင်းများစွာသောကဘာတွေရှိခဲ့ပါတယ်အဲ့ဒီတုန်းကကံကံလေးခုလာပြီးအကျိုးပေးခြင်းပေးတတ်ပါတယ်ပြီးတော့ဘုန်းကြီးထပ်ပြောမယ်နော်ကဘာဂရေတို့ဤတော်လီအထက်၌ပြုစုပြထောင်ခဲ့သောကံသည်မိမိအကျိုးကိုဖြစ်စေခြင်းကစွန့်နိုင်သော နန္ဒခဏိကကမ္မပစ္စယတတ္တိဖြင့်ကျေစုပြုတတ်၏ဟုဆိုလိုသည်နန္ဒခဏိကကမ္မဟုသည် အကျိုးဝိဘတ်တို့၏ဖြစ်သည့်အကြောင်းကံနှင့်နာနဲ့ခဏိကကမ္မဟုသည် အကြောင်းကံနှင့်အကျိုးဝိဘတ်တို့၏ဖြစ်သည့်ခဏချင်းဖြစ်သည့်ခဏချင်းမတူကွဲပြားမှုရှိသည့်အကြောင်းပစ္စည်းတရားဟုဆိုလိုသည်ကံထူထောင်တဲ့စိတ်တခဏနဲ့အကျိုးဖြစ်ပေါ်လာတဲ့စိတ်တခဏမတူကြအောင်နော်အဲ့ဒါကိုနည်းနည်းခဏိကနာနာခဏလို့ခေါ်နာနာကခဏချင်းကွဲပြားကွဲပြားနေတယ်လို့ဆိုလိုတယ်နော် အကျဉ်မှာဤတို့ဖြင့်ကုသိုလ်ကံအကုသိုလ်ကံသည်မိမိဖြစ်စေခဏနဲ့အကျိုးကိုမပေးနိုင်မဖြစ်စေနိုင်ကုသိုလ်ကံအကုသိုလ်ကံသည်မိမိဖြစ်စေခဏ၌ပင်အကယ်၍အကျိုးကိုပေးနိုင်သည်ဖြစ်냐အအကျိုးဖြစ်စေနိုင်သည်ဖြစ်냐အဤသို့အကျိုးကိုပေးနိုင်ခဲ့သောဖြစ်စေနိုင်ခဲ့သောလူသားတူသည်နတ်ပြည်သို့ နတ်ပြည်သို့ကာရောက်ကြောင်းဖြစ်သောအကျင့်ကုသိုလ်ကံကို ပြုစုပြောထောင်၏ထိုကံကို ပြုစုပြောထောင်စေခဏ၌ပင်နတ်သားဖြစ်လျာ၏သို့သောဖြစ်ကမဖြစ်ခဲ့ပြီဖြစ်သလားอืมအလျော်အပြည့်ဆိုရမှုအကျင့်ခဏ၌ထိုကံကိုပြုစုပြောထောင်၏ထိုကံကိုပြုစုပြောထောင်ရာခဏမှအခြားတစ်ပါးသောခဏ၌ယဉ်ကံသည်ဥပတိပင်အနေအချင်းထင်ရှားမရှိပါတော်လီ ပြုအပ်သောကံနှင့်မဖက်တတ်တဲ့ကံကိုပြုအပ်ပြီးသည့်အဖြစ်ကြောင့်ဒါလျင်ယင်းကံသည်ဒိဋ္ဌဓမ္မဝရဏိယကံဖြစ်လျင် မျက်မှောက်ထင်ထင်ရှုမြင်အပ်သောပစ္စုပန်ဘဝ၌တော်၎င်းဥပပိစ္ဆဝရဏိယကံဆိုတာကတော့ဟိုအနိကဆုံးဘဝလို့ပြောတာပါနော်ဥပပိစ္ဆဝရဏိယကံဖြစ်လျင် အနိကဆုံးဘဝမှာခံစားရမယ့်ကံပဲဥပပိစ္ဆဝရဏိယကံဖြစ်လျင်ကံ့၍ဖြစ်ရာဒုတိယဘဝ၌တော်၎င်းအပရာပရိယဝရဏိယကံဖြစ်လျင် အဲ့ဒီဘောကနေစပြီးတော့နိဗ္ဗာန်မရမချင်းဒါကအပရပရိယခေါ်တယ်နော်အပရပရိယဝိရိယကံဖြင့်လင်တတိယဘောမှာစ၍အဆက်ဆက်ရောက်ထိုက်သောဘော၌တော်လကောကုသိုလ်ကံဖြစ်မှုတဲ့သူကဒါအကျိုးပေးတာဘယ်လိုပေးတယ်ဆိုတာလေးကအမတန်အရေးကြီးပါတယ်ဂတိတံပတ္တိဂတိကလည်းတံပတ္တိဖြစ်ရမယ်တံပတ္တိဂတိရောက်မှအကျိုးပေးတယ်ဘုန်းကြီးတို့ဒီဥစ္စာနဲ့ပတ်သက်လို့ဘုန်းကြီးနည်းနည်းပြီးတော့ထပ်ချက်ပြောပါမယ်ဥပရိတံပတ္တိ ဥပရိယုတ်ကလည်းကောင်းရမယ်နော်ကံအကျိုးပေးဖို့ရကာလတံပတိမိမိမွေးနေတဲ့အချိန်ကကာလကလည်းခေကောင်းအခါကောင်းဖြစ်ရမယ်စကြဝဠာမင်းတို့လိုဘုရားဆိုင်ရှိတဲ့အရိယာတော်ကောင်းတို့လိုပွင့်ထုံးပေါ်ပေါက်နေတဲ့ခေကောင်းအခါကောင်းမျိုးဖြစ်ရမယ်နော်ပယောဂတံပတိမိမိကလည်းကံတစ်ခုခုကိုကြကြနဲ့နဲ့ထူထောင်နေတဲ့သို့မဟုတ်ကုသိုလ်ကံတွေကိုစီးပူးနေတဲ့ပယောဂလုံလောက်ပယောဂရှိနေရမယ်ဟို ယောတရားကိုသခိုးတမြဝင်ကျင်တယ်ဆိုရင်ယောဂံသခိုးတမြရှိခဲ့မယ်ဆိုရင်ဘေးကသခိုးတမြဝင်ရတာလွယ်သွားတယ်အဲ့ဒီပုံစံပဲအတိတ်ကကုသိုလ်ကံကအကျိုးပေးရင်ဒီဘဝမှာလူကမကောင်းတာတွေပြုလုပ်နေတယ်အကျိုးပေးနိုင်တဲ့ဆွမ်းအားမရှိတော့ဘူးနမူနာလေးတစ်ခုပြောမယ်ဒကာကြီးတွေလည်းကြားဘူးကြတယ်အလုံးအရှင်ဒီဝိရတ်ကိုသိမပြင်းမနဲ့နော်အရှင်ဒီဝိရတ်ကနှစ်သိန်းခြေတိုင်တိုင် ပိစိကဘောဓိညာရရှိရေးအတွက်ပါရမီဖြည့်ထားပြည့်တဲ့သူတော်ကောင်းဖြစ်ပါတယ်။သို့တော်လည်းလွန်ခဲ့သော၅ကဘာကရွက်ကုန်တဲ့ဘဝကနေအခြေခံပြီးရှုခွက်တစ်ခုကိုအကြောင်းပြုပြီးဘုရားလောင်းအပေါ်မှာရံညှိုးဖွဲ့ပြီးဆုတောင်းမှားခဲ့တဲ့အတွက်ဘုရားအလောင်းတော်ကိုဘဝတိုင်းဘဝတိုင်းဒီ၅ကဘာအတွင်းမှာလိုက်ပြီးအတိုက်ခံပြုလုပ်နေတယ်နော်။သူ့မှာကံကြီးမရှိဘူးမဟုတ်ရှိတယ်။နှစ်သိန်းချေတိုင်တိုင်တသိန်းချေဆိုတာလည်းတော့မဟုတ်ဘူး။ တကဘာမဟုတ်ဘူးနော်ကဘာပေါင်းနှစ်သိန်းရှိနှစ်သိန်းရှိဆိုတော့မရင်မတွက်နိုင်အောင်များတာဘယ်လိုမှမရင်မတွက်နိုင်အောင်များရင်ဘယ်လိုလုပ်ပြီးနှစ်သိန်းရှိလို့ပြောလဲလို့ဆိုတော့ဒါလေးဘုသူတော်လေးတခုဘုန်းကြီးတို့ဘုရားရှင်တွေပွင့်လာတယ်တချို့ကဘာမှာတဆူတချို့ကဘာမှာနှစ်ဆူတချို့ကဘာမှာသုံးဆူတချို့ကဘာမှာလေးဆူတချို့ကဘာမှာငါးဆူပွင့်တယ်ငါးဆူတဲ့တော့ဘုံမပွင့်ပါဘူးနော် အဲ့ဒီလိုဘုရားပွင့်တဲ့ကဘာတွေလည်းရှိတယ်ဘုရားမပွင့်တဲ့ကဘာတွေကိုတော့သုံးညကဘာလို့ခေါ်ပါတယ်ဘုရားတွေပွင့်ပြီးတဲ့ကဘာနဲ့နောက်ထပ်ဘုရားတဆူပွင့်တဲ့ကဘာကြားမှာအကဲကဘာတွေကမရင်မတွက်နိုင်အောင်ခြားခဲ့ရင်အဲ့ဒါကိုတသိန်းချေဆိုပြီးသတ်မှတ်လိုက်တယ်နောက်ထပ်တစ်ခါလဲဒီပုံစံတိုင်းပဲတသိန်းချေဒီလိုသတ်မှတ်ပါတယ်နော်အဲ့ဒီလိုနှစ်သိန်းချေတိုင်းတိုင်းသူကပါရမီဖြည့်ပြီးသားသူတော်ကောင်းဖြစ်ပါတယ်သူမှကံဒီအများကြီးရှိတယ် နောက်တစ်ခုကနောက်ဆုံးဘဝဒီဘဝကိုကြည်လိုက်ရင်လေအရှင်အနန္ဒတို့အရှင်သူတို့ဓာတို့တာကိမင်းသား6ဦးပြိုင်9ဦးပေါ့လေတန်ခွေမူသား9ဦးနဲ့အရှင်ဥပါလိပေါင်းလိုက်6ဦးတဏီထဲမှာအတူတူယဟန်ပြုကြတာပဲတော်ရင်းသူအထုတ်လိုက်တာလောကီဇန်သမပတ်ရှိပါလဲရတယ်လောကီအဘိညာဉ်၅ပါးလဲရတယ်ဘာလို့သူပါရမီရှိနေဒါပြင်းနဲ့ဘယောကတံပတိစက်တွေချွတ်တဲ့တော့ဒီကောင်းမှုကုသိုလ်ကံတွေကအကျိုးပေးသေးလား မပေးနိုင်သူဘာလဲဘုရားဖြစ်ခြင်းနဲ့စိတ်နဲ့ဘုရားရှင်ကိုအတိုက်ခံနေရှောင်လို့တာနော်အဲ့ဒီဘုရားဖြစ်ခြင်းနဲ့စိတ်ဖြင့်ဘုရားကိုအတိုက်ခံလုပ်တဲ့ကသူ့ရဲ့ဇန်သမပတ်တွေလည်းအကုန်လျှောကုန်တယ်အဘိညာဉ်တွေလည်းအကုန်လုံးလျှောကုန်တယ်လျှောလိုက်တော့သူ့မှာဘယောဂကချွတ်တဲ့နေတဲ့အတွက်ဒီဘွတ်ထူထောင်တဲ့ကံတွေကလည်းအကျိုးပေးနိုင်တဲ့ဆွမ်းကောင်းကောင်းကျိုးပေးနိုင်တဲ့ဆွမ်းအားမရှိ အတိတ်ကထူထောင်ခဲ့တဲ့ကံတွေလည်းအကျိုးပေးနိုင်တဲ့ဆွမ်းအားမရှိဘူးအဲ့ဒီလိုဖြစ်တယ် နောက်တစ်ခုကတော့ဂတိတံပတ္တိအကြောင်းဘုန်းကြီးတို့ဇာနုသောနိဘုံနာလို့ယူဆပါတယ်နော်သူကဗိမိတာရမင်းရဲ့ပရောဟိတ်ဆရာကြီးပါပဲဒီနေ့မှသူကဘုရားရှင်တန်ချင်းကပ်ပြီးတော့မိကွန်းလေးတွေမေးတယ်အရှင်ဘုရားတပည့်တော်တို့ဟာသေသွားတဲ့ပုဂ္ဂိုလ်ကိုရည်စူးပြီးတော့ ကောင်းမှုကုသိုလ်တွေပြုကြပါတယ်အဲ့ဒီကောင်းမှုကုသိုလ်ရဲ့အကျိုးတရားကိုသိတဲ့ပုဂ္ဂိုလ်ခံစားရပါသလားဆိုပြီးဒီမေခွန်းလေးတစ်ခုမေးတယ်နော်မေးလိုက်တဲ့အခါကျတော့ဘုရားရှင်ကအေးတချို့တော့ခံစားရတယ်တချို့တော့မခံစားရဘူးဒီလောက်ပဲအဖြေပေးပါတယ်ဘာဖြစ်လို့ဒီလိုဘုရားရှင်ကအဖြေရတယ်ဆိုတော့ပုံနာတွေကသူတို့ကိုသူတို့ပညာရှိတယ်လို့ယူဆနေတာသူကိုယ်သူပညာရှိတယ်လို့ယူဆတဲ့ပုဂ္ဂိုလ်ကြတော့ဘုရားရှင်ကအကျင့်ပဲဖြစ်လိုက်တယ် ဟောအရှင်ဘုရားကျင်းချင်းလေးပြောတယ်တပည့်တော်နားမလဲဘူးအကျက်ထဟောပါဆိုမှအဲ့ဒီမှာဘုရားရှင်ကထဟောတာအဲ့တော့ဂတိလိုက်ရဂတိကငါဟောဂတိငါးဓာန်ပေါ့နော်ပရမတုဥသိချင်းပြည့်စည်သွားပြီဆိုလို့ရှိရင်ဘုန်းကြီးတို့တိရစ္ဆာန်ဘဝလည်းရောက်ချင်းရောက်မယ်ငရဲလည်းရောက်ချင်းရောက်မယ်လူဘဝပြန်ရောက်ချင်းလည်းရောက်မယ်နော် ဒေဝဂတိခေါ်တဲ့နတ်ပြည်တော့မို့ဗြဟ္မပြည်လည်းရောက်ချင်အောင်ပဲဒုက္ခအားလျော်ဆိုတာနောက်တစ်ခုကတော့ပေတဂတိပဲနော်အဲ့ဒီဂတိ၅တန်ရှိတဲ့အ낵ကအကယ်၍သေသောတဲ့ပုဂ္ဂိုလ်ကတိရစ္ဆာန်ဘဝရောက်ခဲ့မယ်ဆိုရင်သူကအမိဘိုက်ထဲမှာတိရစ္ဆာန်တကောင်ကောင်ရဲ့အမိဘိုက်ထဲမှာပြိတန်ကြီးနေတော့မယ်ရှိသေးတယ်အဲ့ဒီလိုတော့ဒီက9ရက်အတွင်းကိုဆိုကြပါစို့9ရက်အတွင်းမှာကောင်းမှုကုသိုလ်တွေကပြုနေပြီ ဟိုတိရစ္ဆာန်ဖြစ်နေတဲ့တိရစ္ဆာန်ဖိုက်ထဲမှာရှိနေတဲ့ဒီတိရစ္ဆာန်သားလေးကိုယေရှုမိဒီကကောင်းမှုကုသိုလ်ပြုတော့ကိုဟိုဟိုကလေးဘာဖြစ်မလဲဘာမဖြစ်မရောက်ထိုက်ဘူးဒါရောက်ထိုက်တဲ့နေရာမှာဆိုရင်လည်းရောက်တယ်မရောက်ထိုက်တဲ့နေရာမရောက်ဘူးတစ်ချက်နောက်တစ်ခုငရဲရောက်သွားတယ်သူအကုသိုလ်ကမကုန်မချင်းငရဲမှာသူခံရမှာပဲဒီတော့သူဒီကနေ့ကောင်းမှုကုသိုလ်ပြုပြီးအမြောက်ဝေးလဲသူရနိုင်မလားမရသူအရာဌာနမဟုတ်ဘူးနောက်တစ်ခုက သူလူမြန်ဖြစ်တယ်ထားအမိမိုက်တဲ့မိခင်တူဦးရဲ့မိုက်ထဲမှာပဲစီအောင်မယ်တရားကောင်းမှုကုသိုလ်ပြုတဲ့အချိန်အဲ့ဒီမိခင်မိုက်တဲ့စီတဲ့ကလေးကတရားကောင်းမှုကုသိုလ်ပြုပြီးအမျှဝေလဲသူနားလည်မလားမရနိုင်ဘူးဒါအရာဌာနမဟုတ်နောက်တစ်ခုသူကကောင်းမှုကုသိုလ်တွေကောင်းကောင်းမွန်မွန်စင်စင်ကြကြပြုထားတဲ့အတွက်နတ်ပြည်တော့မှုပြမပြည်လဲရောက်ချင်းရောက်မှာနတ်ပြည်ပြမပြည်ရောက်တော့သူ့မှာဟိုမှာကသူ့ကောင်းမှုကုသိုလ်အရှိန်အဝါမကုန်မချင်းသူ ကောင်းကျိုးတွေကိုသူခံစားနေရမှဖြစ်တယ်အဲ့ဒီလိုပုဂ္ဂိုလ်ကိုယေရှုဗေဒိယကောင်းမှုကုသိုလ်ပြုတော့သူရှိရောက်မလားမရောက်နိုင်ဒါလည်းအရာဌာနမဟုတ်အရာဌာနဟုတ်တာကဗိဒ္ဓဘဝတစ်ခုဗိဒ္ဓဘဝတစ်ခုဆိုတော့အဲ့ဒီဗိဒ္ဓကလည်းတော်တော်လေးများပါတယ်နော်ဗိဒ္ဓအမျိုးမျိုးရှိတဲ့အ ਨੇ ကပရဓာတုပဇီဝိကဗိဒ္ဓဆိုတဲ့တစ်မျိုးရှိတယ် သူတို့မတို့ပြုတဲ့ကောင်းမှုကုသိုလ်ကိုမိကိုပြီးတော့မှချမ်းသာဒုက္ခရရှိမဲ့ဗိဒ္ဓမျိုးပဲအဲ့ဒီဗိဒ္ဓတူပဲဒီကောင်းမှုအမြဝေရခဲ့တော့သူကငါတို့လည်းခွန်နိုင်ခဲ့မယ်ဆိုရင်တော့သူကချွတ်တောင်းဝေနေတယ်ကျန်တဲ့ဗိဒ္ဓတွေကသိမလွယ်လောက်သိမလွယ်ဘူးဆိုတာကနမူနာလေးတစ်ခုပြောမယ်လွန်ခဲ့တဲ့90တကဘာတက်ကဆိုကြပါစို့နော်ဝိပဿနာမြတ်စွာဘုရားပွင့်ထွန်းတော်မူတဲ့အချိန်ခါမှာဝိပဿနာမြတ်စွာဘုရားရှင်နဲ့ ဖဖခင်တူတဲ့အမေခွဲတဲ့မင်းညီနောင်၃ပါးရှိတယ်ဒီမင်းညီနောင်၃ပါးကနေပြီးတော့ဖခင်သူတို့ရဲ့ဗန္ဓုမမင်းနဲ့တူပါတယ်နော်ဖခင်မဲတော်ဓမ္မနောက်ဆုံးတော့ခွင့်ရတယ်ဆိုတော့ဘုရားမှုရှိတဲ့တန်ခါတသိန်းကိုတဝါရင်းပြုစုလုပ်ကျွေးခွင့်ဒါသူတို့အတင်းကြပ်တောင်းဆိုရပါတယ်အဲ့ဒီလုပ်ကျွေးခွင့်ရရှိတဲ့အချိန်ကမှမင်းညီတော်၃ပါးကမလုပ်တယ်လေ တို့ဟာဘုရားအမှုရှိတဲ့သံဃာကိုကြကြနနာလည်းပြည့်စုံလုပ်ကြမယ်တရားလည်းကျင့်မယ်ဆိုပြီးဆယ်ပါးသီလနဲ့တို့ကြောင်းမှနေမယ်ဝုဖြူစင်ကြတော်မူဖို့တို့တစ်ခေါက်ဆုံးဝတ်နေဝတ်ပြီးတော့ဘုရားမှာပြည့်စုံလုပ်ကြပြီးတရားနာပြီးတရားအထုတ်နေတယ်ဒီတော့ဘုရားအမှုရှိတဲ့သံဃာတသိန်းအတွက်ဆွန်းတွေကိုဘန္နာစိုးခေါ်တဲ့ဘန္နာရေးမှုဘန္နာရေးဝဉ္ကြီးပေါ့လေဘန္နာရေးဝဉ္ကြီးကအဲ့ဒီအချိန်ကဗမိတာရမင်းမယ် အဲ့ဗိမိတရမင်းအလောင်းဖြစ်တဲ့ဒီဗန္နရေဝဉကြီးကိုသူတို့ကတောင်းပေးထားတယ်တောင်းပေးလိုက်တဲ့အချိန်ကကြတော့ဘာဖြစ်လဲဒီဗန္နဇိုးကသူ့ရဲ့ဆွေတော်ဆွေမျိုးတွေကိုအကုန်လုံးမိဘုံဆောင်မှာတောင်းပေးလိုက်တယ်မိဘုံဆောင်မှာချက်ချက် ပြုတ်ကြတယ်ချက်ပြုတ်ပြီးသူတို့သားတွေသမီးတွေနဲ့သူတို့တွေကအရင်စားလိုက်တယ်ပြီးတော့မှသူကဘုရားမူစီတဲ့တန်ခါကိုဒီဆွန်းနေလှူတာအဲ့ဒီမကောင်းမှုပဲနော်တော်တော်ဗန္နဇိုးကတော့ဒါမလုပ်ပါဘူး ဘာနာရေးဝန်ကြီးကတော့သူမလုပ်ဘူးအဲ့ဒီအကုသိုလ်ကြောင့်ဒီဆွေဆွေမိမိသားရမရဲ့ဆွေမျိုးတွေကငရဲရောက်သွားကြတယ်ငရဲမှာဘလောက်ကြားတယ်ဆိုတော့အတိအကျမပြောနိုင်တော့လဲကဘာပေါင်းသူက60တကဘာဆိုတော့ဒီကဘာဥကာလကြမှာငရဲကနေလွတ်ပြီးပိဋကဘဝရောက်တယ်လို့ဒီလိုစာကတော့ပြောတယ်နော်ထပ်ပါတော့လေနောက်ထပ်ဘုန်းကြီးဆန်းစစ်စရာတွေတော့ရှိတယ်ဒီဥစ္စာသိပြောလို့ရင်တော့မဟုတ်ဘူးအဲ့တော့ဒီကဘာဥကာလမှာဘုန်းကြီးတို့ခေါင်းဆုံး ကကုတန္တမြတ်စွာဘုရားပွင့်တယ်ကကုတန္တမြတ်စွာဘုရားပွင့်တဲ့အချိန်ကကြတော့သူတို့ဘုရားရှင်တန်ချင့်ကပ်ပြီးလျှောက်ထားတဲ့တပည့်တော်တို့ဘယ်သောအခါမှဒီပိဋကဘောမှာကျွတ်ပတ်မလဲသူတို့အကုသို့အရှိန်ဝါကမကုန်သေးဘူးမကုန်သေးတဲ့အချိန်ကကြတော့ကကုတန္တမြတ်စွာဘုရားကလည်းအနာဂတ်ကိုလှမ်းမြောပြီးအနာဂရတဉာဏ်တော်မြတ်ဖြင့်လှမ်းမြောကြည့်လိုက်တဲ့အခါသူတို့တထွေဟာကျွတ်ဖို့မလွယ်သေးဘူးဆိုတာသိတော့ကဲ ။နောင်ဒီမဟာပထဝီမြေကြီးတယူဇနာလောက်မြင့်မောက်လာလိမ့်မယ်။အဲ့ဒီအချိန်ခါကြာရင်တော့လောကမှာကောဏဂမနမြတ်စွာဘုရားပွင့်လာမယ်။အဲ့ဒီခါသင်တို့ထပ်ပြီးလျှောက်ပြီးဘုရားရှင်ကိုမေးမြန်းပြီးလျှောက်ထားကြဆိုပြီးဒီလောက်ပဲမှာသွားတယ်။ဒါကကောဏဂုံမြတ်စွာဘုရားပွင့်လာတဲ့ခါကျတော့လေအလားတူပဲဒီမိဒ္ဓာတွေကထပ်ပြီးလျှောက်တယ်။ဆိုတော့လေဘုရားရှင်ကနှမ်းကြည့်လိုက်တော့မကျွတ်နိုင်သေးဘူးဆိုတာသိတော့ကဲနောက်မဟာပထဝီမြေကြီးဒီယူဇနာလောက်မြင့်မောက်လာတဲ့အခါ လောကမှာကတ္တဗမြတ်စွာဘုရားပွင့်ထွန်းလာလိမ့်မယ်အဲ့ဒီခါမှာသင်တို့ထပ်ပြီးရှောက်ကြအောင်ဆိုပြီးတော့အမိန့်ချလိုက်တယ်ဒါနဲ့နောက်ထပ်မြင်ကြီးဒီယုသနာလောက်မောက်တယ်ဘုန်းကြီးဒီနေ့ဘုန်းကြီးတော့နည်းနည်းလေးသူတေသနာလိုကြည့်ပါတယ်ဘုန်းကြီးမျက်စိတွေတော့မြင်ကြီးကနှိမ့်နေတယ်မောက်မောက်ပြီးသိမလာဘူးနော်ဘုန်းကြီးဒါပြောတာအကြောင်းရှိပါတယ်ဒီကမှသူများပြောတဲ့ကောင်းမှုကုသိုလ်အားကိုးပြီးတော့သိဖို့တော့မစင်စားနဲ့ဟုတ်တယ်မလားဒါကိုပြောချင်လို့နော် နောက်တည်ယူတနာလောက်မြင့်လာခဲ့ရင်ကတ္တဗဘုရားပွင့်လိုက်မယ်ဆိုတော့ကတ္တဗဘုရားပွင့်ထွန်းတဲ့အခါမှာလည်းသွားပြီးလျောင်းထားကြတယ်လျောင်းထားကြတဲ့အခါကျတော့ကတ္တဗဘုရားရှင်ကအေးနောက်ထပ်ဒီမဟာပထဝီမြေကြီးတည်ယူတနာနဲ့သုံးကဟုတ်လောက်မြင့်လာတဲ့အခါဂေါရမမြတ်စွာဘုရားပွင့်လိုက်မယ်အဲ့ဒီအခါမှာသင်တို့ကြွတန်းဝင်ကြမယ်ဆိုပြီးဝန်တာလိုက်တာနိဗ္ဗာန်တစ်ဖက်ကြွရမယ်လို့ဒီလောက်ကြီးထင်တယ်အဲ့ဒီကနေပြီးတော့ဘုန်းကြီးတို့ဂေါရမဘုရားရှင်ပွင့်လာပြီဆိုကြဆို ဘုရားအလောင်းတော်တောထွက်စဉ်အချိန်ခါတုန်းကရာဇကြုံမျိုးတဲ့ကိုဘုရားအလောင်းတော်ဆုံးခံခဲ့ပူပါတယ်ဆုံးခံခဲ့ဖို့တော့ဗိမိတရမင်းကမြင်တော့ပင့်ဖိတ်ပြီးတော့နန်းသိစိတ်တော်အပ်ပါတယ်သူကကြည်ညိုလွန်းလို့လက်မခံပါဘူးဒါမြင့်အရှင်ဘုရားဘုရားဖြစ်တော်မူတဲ့အခါတပည့်တော်ရဲ့တိုင်းပြည်ကိုကြွရောက်ပြီးတပည့်တော်တို့ကိုချီးမြှောက်ပေးတော်မူပါဆိုပြီးလျှောက်ထားခဲ့ပူတယ်အဲ့ဒီလျှောက်ထားတဲ့ကိုလည်းဘုရားအလောင်းတော်ကဝန်ခံခဲ့ပါတယ် ဘုရားရှင်ဘုရားဖြစ်တော်မူပြီးခေါင်းဆုံးဝါမှာဗာရဏသီပြီးဣတိပရဏအမိရတဲ့မိဂရာဝန်တော်မှာတရင်သုံးတော်မူတယ်ထိုဝါတွင်၃လအတွင်းမှာဘုရားရှင်သာသနာပြုလိုက်တာယဟန္တာမထေမြတ်6ကျင့်ရပါတယ်နော်ပိဿဝဂင်9ဦးနဲ့အရှင်ရတမထေဥဆောင်နေတဲ့မိတ်ဆွေတွေတစုပေါ့နော်အလုံးယဟန္တာ6ကျင့်ရတော့ဝါကျွတ်တဲ့အချိန်ခါမှာကဲဒီနေ့တကြောင်ဒီသောလမ်းကိုနှစ်ပါးမကြွပဲတကြောင်ဒီသောလမ်းကိုတစ်ပါးစီကြွပြီးတော့သာသနာပြုကြပါ အတဝနဒါယဓမ္မတပရိဟာယန္တိသစ္စာလေးပါးနဲ့ဆက်နေတဲ့တရားစကားတွေနာကြားခွင့်မရတဲ့အတွက်သစ္စာလေးပါးကိုသိချင်းဆိုတဲ့သဘောတရားတွေမှာဆက်ယုံနေကြပါတယ်။လောကမှာပညာမျက်စိမှာကိလေသာမြုံမှုန်လေးနည်းနည်းပါးပါးလောက်ပဲရှိတဲ့တ attva တွေလည်းအသင့်တင်တော့ရှိနေပါသေးတယ်။အဲဒါကြောင့်တကြောင်ဒီတော်လန်ကိုနှစ်ပါးမတော်ပဲတစ်ပါးပဲတော်ပြီးတစ်ပါးစီတစ်ပါးစီလိုက်ပြီးသာသနာပြုပါဆိုပြီးဘုရားရှင်ကဆင်လွတ်လိုက်တယ်။ နှစ်ပါးအလိုမသွားခိုင်းတာကတော့တစ်ပါးကတရားဟောနေတစ်ပါးကအလုတ်အားနေမယ်ဒါကြောင့်ဒီလိုမဖြစ်စေချင်ဘူးနော်ဒီသစ္စာလေးပါးနဲ့စက်တဲ့တရားစကားတွေနာကြားခွင့်မရလို့အကယ်၍သာနာကြားခွင့်ရမယ်ဆိုရင်ကျွတ်တန်းဝင်နေတဲ့ပုဂ္ဂိုလ်တွေရှိနေတယ်မိမိကိုယ်တိုင်ကတော့ဝါညွန့်ထန်တဲ့အဲ့ဒီမိမိအလောင်းတော်ဘုရားကျင့်ခဲ့တဲ့ဥရဝေလတော်ကိုပြန်ကြွပါတယ်အဲ့ဒီဥရဝေလတော်မှာ ဥရဝေလကတ္တဗခယကတ္တဗနတိကတ္တဗယသိညီနောင်သုံးဦးတို့ဥဆောင်နေတဲ့တပည့်နဲ့တကွာအလုံးပေါင်းလိုက်ရင်ယသိညီနောင်၈ထောင်ရှိပါတယ်နော်ဒီပုဂ္ဂိုလ်ဒီအိန္ဒြိရက်ကြအောင်ဘုရားအလောင်းတော်ကဒီဥရဝေလတော်မှာဆောင်ဆိုင်ပြီးတော့သာသနာပြုပါတယ်နောက်ဆုံးတော့အိန္ဒြိရင့်ကျက်လာတဲ့အချိန်ခါမှာခရာတိတအရမှကြောက်ဖြံကြီးတစ်ခုရှိတယ်ပြောတယ်ဒီနေ့တော့ခရာတိတကိုဘုန်းကြီးတို့တော့အဝေးရပဲမြင်ခဲ့ရပါတယ် အဲ့ဒီဂရာတိတအရာမှာမြတ်ဘုရားရှင်ကအာဒိဋ္ဌသုတ်တံကိုဟောပါတယ်အဲ့ဒီအာဒိဋ္ဌသုတ်တံရဲ့အဆိုအမိန့်ကဘုန်းကြီးတို့အခုဒီဒီမှာရေးထားတဲ့အပရိဇာရဏသုတ်တံနဲ့ဟိုရှုဝိပဿနာရှုခွင့်ခြင်းတူပါတယ်အဲ့ဒီသုတ်တံကိုဟောပြလိုက်တဲ့အခါဒီဥရဝေလကတ္တပနတိကတ္တပဂရာကတ္တပအမှုရှိနေတဲ့ယသိညီနောင်ရှင်တထောင်တို့ကအလုံးအရတ္တဖို့တည်သွားကြတယ်အရတ္တဖို့တည်ပြီးတဲ့အချိန်ကကြတော့ဘုရားရှင်ကယသိညီနောင်ရှင်တထောင်ဘုရားမှာ ယဟန္တာအသစ်ဖြစ်တော်မူလာကြတဲ့ဒီယဟန္တာမထေတထောင်ခြံရလျက်ရာဇဂိုကိုကြွပါတယ်နော်ရာဇဂိုကိုကြွလိုက်တဲ့အချိန်ကကြတော့ဗိမိသာရမင်းအမှုရှိနေတဲ့ပုံနာတသိန်းနဲ့2000တို့ကထွက်ပြီးကြိုဆိုပြီးတော့ထန်းတော်ဥယျင်လို့တော့ပြောပါတယ်ဒီထန်းတော်ဥယျင်ကတော့ရာဇဂိုရဲ့ပြင်ဘက်မှာနည်းနည်းရှိပုံရတယ်ခမန်းကြီးပေါ့လေဒီနေ့ကတော့ကွင်းမဲ့ဖြစ်နေတယ် ဂရာတိတဘက်ကဒီသွားလိုက်မယ်ဆိုလို့ရှိရင်ရာသေချံမြို့မရောက်ခင်ထန်းတော်ဥယျာဉ်ကြီးတစ်ခုရှိတော့အဲ့ထန်းတော်ဥယျာဉ်အတွင်းမှာညောင်မီးတွေရှိတယ်။အဲ့ဒီညောင်မီးအောက်မှာဘုရားမှုရှိတဲ့တန်ခါတထောင်တို့တရင်သုံးနေတယ်။ဗိမင်းတရမင်းအမှုရှိနေတဲ့ဘုံနာတသိန်း2000တို့ကလာရောက်ပြီးတော့တရားနာပါတယ်။တရားနာလိုက်တဲ့အချိန်ခါမှာထိုနေ့မှာပဲဘုရားရှင်ကသစ္စာလေးပါးနဲ့ဆက်တဲ့တရားစကားတွေကိုအစဉ်တိုင်းဟောကြားပေးတော်မူလိုက်တဲ့အခါဗိမင်းတရမင်းတွေတကွ တသိန်းသောပုံနာလွတ်လင်ဒီအလုံးမဲ့သောတပတ္တိမဲ့ပုံမှာတည်သွားကြပါတယ်တည်သွားလိုက်တော့ဗိမိသရမင်းကြီးကနောက်တနေ့မှဘုရားမှုရှိတဲ့တန်ခါတထောင်တို့သူနန်းတော်မှာကြွရောက်ပြီးဆွန်းဖုံးပေးဖို့ပြင်ဖိတ်ပါတယ်ဘုရားရှင်ကလည်းလက်ခံတော်မူလိုက်ပါတယ်လက်ခံတယ်ဆိုတာလေးကလည်းနမူနာလေးတစ်ခုတော့နည်းနည်းပြောမယ်နော်ဘုရားရှင်တို့လက်ခံတော့အေးတကားကောင်းပြီကောင်းပြီငါလာခဲ့မယ်ဒီလိုဘယ်တော့မှမပြောဘူးစိတ်စိတ်နေခြင်းဖြင့်တုန်နှိပါဝိနနော် စိတ်စိတ်နေခြင်းဖြစ်လက်ခံတယ်ဘုရားရှင်ဘာမှမပြောတော့ဘူးစိတ်စိတ်နေပြီဆိုလို့ရှိရင်တော့ဒါလက်ခံပြီဆိုတာကိုကနားလဲရတယ်နော်အဲ့ဒီကနေပြီးတော့မှနောက်တနေ့ဘုရားအမှုရှိတဲ့သံဃာတွေကြွတယ်ဆုံးဖို့ပင်းခြင်းကိစ္စပြီးတဲ့အချိန်ခါမှာဘိဝိန္ဒရာမင်းကမြတ်စွာဘုရားကိုလျှောက်ထားတယ်မြတ်စွာဘုရားဘုရားရှင်ယခုသတင်း300အရဖြစ်တဲ့ဌာနဥယျာဉ်ကတော့သွားလဲလလလသိမသားဘူးလန်ခီလည်းနည်းနည်းဝေးပါတယ် နေရာထိုင်ခင်းတွေကလည်းဘုရားမှုရှိတဲ့တန်ခါအတွက်သိပြီးတပ်ပါရမဖြစ်ပါဘူးဒါကြောင့်ဘုရားရှင်သည်တပည့်တော်ရဲ့ဝေလုံးဝင်ဥယျာဉ်ကိုကျောင်းတော်အဖြစ်လက်ခံတော်မူပါတပည့်တော်ဝေလုံးဝင်ဥယျာဉ်ကရင်မိုးလည်းပြည့်စုံတယ်အစာအုပ်တွေလည်းပြည့်စုံတယ်တရားအထုတ်ဖို့ရန်အတွက်မန္တတေဓမ္မယုံတွေလည်းရှိနေတဲ့အတွက်အခန့်အသင့်ဖြစ်နေပါတယ်ဒါကြောင့်ဒီကြောင့်ဒီဝေလုံးဝင်ဥယျာဉ်တော်ကိုတပည့်တော်ဘုရားအမှုရှိတဲ့တန်ခါအား လှူဒန်းပါတယ်ဆိုပြီးတော့ရည်သက်ချလှူလိုက်တော့အဲ့ဒါဒါသာသနာတော်မှာခေါင်းဆုံးစပြီးကြောင်းလှူတဲ့ဘွဲပဲမဟာပထဝီမြေကြီးတုံသွားတယ်ဒါဒီခေါင်းဆုံးစပြီးသာသနာမျိုးစစ်ချတဲ့နေရာပဲအဲ့ဒီမှာသူကဒီပိဋ္ဌာတွေကိုအမျက်မဝေဘူးပိဋ္ဌာတွေကိုသူ့ဆွေမျိုးတွေကိုအမျက်မဝေမိဘူးမဝေမိတဲ့အခါကျတော့ဘာဖြစ်လဲညဉ့်ညဉ့်နန်းတော်မှာဝိုင်းအော်ပါလေရောအော်တော့နည်းနည်းလေးသူလည်းကြောင်ကြောင်သွားတယ် ဒါနဲ့ဗြဟ္မင်းတို့ဘုရားရှိတာပဲငါဘုရားကိုဒီအကျိုးကြောင့်မင်းမယ်ဆိုပြီးတော့ဘုရားရှင်ထံသွားပြီးလျှောက်ထားတော့မှဘုရားရှင်ကအဲ့ဒီပိဋ္ဌာရဲ့ဇာကြောင်းလေးကိုနည်းနည်းအချင်းချုပ်ဟောပေးပြီးတော့တိရောကတုတ်တန်လာဒီတုတ်တန်ဟောပေးပါတယ်ဒီတော့ဆိုလိုတာကဗိမိတရမင်းကြီးကဒီမှာသူကဘာလျှောက်လဲဒီလိုဆိုရင်တပိတော့ကောင်းမှုကုသိုလ်အသစ်ဖြတ်ပြုတ်မယ်သူကောင်းမှုကုသိုလ်အသစ်မှထိရောက်တယ်ဟိုလွန်ခဲ့တဲ့တစ်နှစ်ကပြုထားတယ်ကောင်းမှုကုသိုလ်အဲ့ဒါအသင်အောင်ကအမြဝေပါတယ်သွားမလုံးနဲ့မရဘူး ဟုတ်တယ်မလားကောင်းမှုကုသိုလ်အသင့်ပြုပြီးထပ်ပြီးလှူတယ်ရနိုင်ပါမလားရပါတယ်ဆိုတော့နောက်နေ့ဘုရားမိုးရှိတဲ့သံဃာတွေပင့်ပြီးတော့ဆွန့်ထက်လှူပြန်တယ်လှူပြီးအမြဝေလိုက်တော့အလုံးကျွတ်တန်းဝင်သွားပါတယ်နော်အဲ့ဒီတို့ကျွတ်တန်းဝင်တာကိုမြင်အောင်ဘုရားရှင်ကလည်းဒိဋ္ဌံထားတော်မူတဲ့အတွက်နတ်ပြည်တို့အလုံးရောက်ပါကြပါတယ်ဆိုလိုတဲ့အဓိပ္ပာယ်ကပိဋ္ဌာတွေထဲမှာ အဲ့ဒီခုနကပရဓတုပဇိဝိကပိဋ္ဌာဆိုတဲ့ဒီပိဋ္ဌာတစ်မျိုးပဲကောင်းမှုကုသိုလ်ပြုခဲ့ရင်အမြဝေခဲ့ရင်ရနိုင်တယ်။ကျန်တဲ့ပိဋ္ဌာတွေကမရနိုင်တဲ့သဘောရှိပါတယ်။သူအကုသိုလ်ကမကုံမချင်းဒီပိဋ္ဌာဘောကဘယ်လို့မှပြုတ်ဖို့မလွယ်ဘူး။ဒါကြောင့်ဘုန်းကြီးကနည်းနည်းလေးတိုက်တွန်းနေတယ်။သေမသားတွေသမီးတွေမတထတထာနဲ့ပေါ့လေ။ဟိုအမွေလူကြမှာဟိုမတထတထာနဲ့သူကအမွေရလူဘဝအရေးကြီးနေတော့ရုပ်စာသိမ့်မလှူနိုင်ဘူးဟုတ်တယ်မဟုတ်လား။အဲ့ဒီလိုလှူတန်းပြီးအမြဝင်မှ ရမယ်ကောင်းမှုကုသိုလ်ကိုတော့မျှော်ပြီးတော့သိဖို့မစင်စားနဲ့ဟုတ်တယ်မလားကိုယ့်ဟာကိုယ်အကူနိုင်တဲ့ကောင်းမှုကုသိုလ်တွေကိုစိတ်ချလက်ချပြုပြီးတော့သာသိဟုတ်တယ်မလားနောက်တစ်ခုတခါကြီးမော်လမြင်ရတခါကြီးတယောက်ကတော့ဘုန်းကြီးမိဘလိုပဲရင်းနှီးနေတယ်သူကတော့သူသားသမီးတွေအမိပြောထားတယ်နင်တို့သေလို့ငါသေလို့ရှိရင်ဘရမကောင်းမှုကုသိုလ်မပြုနဲ့ဒါငါ့ကိုစော်ကားတာပဲဘာဖြစ်လို့လဲကောင်းမှုကုသိုလ်ပြုပြီးအမျှဝေတာဒီပိဋ္ဌာဖြစ်မှရမှာနင်တို့ငါပိဋ္ဌာဖြစ်တယ်လို့ပြောတာဖြစ်တယ် ဘယ်တော့မှနေတော့ငါကောင်းမှုကုသိုလ်ပြုပြီးမြတ်မဝင်တယ် तू ကကိုယ်ရရပြောတာလေအဲ့ဒါကြောင့် तू ကဆိုလိုတာကဂတိတံပတ္တိနဲ့လည်းပြည့်စုံပါဒီကံကြီးကအကျိုးပေးပါတယ်ပြောချင်တာကနော်ဂတိတံပတ္တိနဲ့မပြည့်စုံခဲ့ရင်လည်းအကျိုးမပေးဘူးနော်ဥပရိတံပတ္တိနဲ့ပြည့်စုံပါလေတခါတလေအကျိုးပေးတယ်အဲ့ဒါကတော့ဘုန်းကြီးတို့ ဒီပရာဇာလာဘာလာဒီဟိုမှာနော်ကျွန်းငယ်လေးတခုခမန်းကြီးကတော့ဒီမန္တရနဲ့ဒီဟိုကျွန်းချမှာရှိတဲ့ကျွန်းငယ်လေးတခုပေါ့ဒီဒီပရာဇာကို ပုံစံလေးထုတ်ပြထားတဲ့အထက်ကရာကဒီဒီပရာဇာမင်းကလည်းမိဖုရားကတော့နည်းနည်းများပုံရပါတယ်အဲဒီတော့မိဖုရားတို့ကသာယရဏမွေးလာတော့သူတို့ထုံတန်းစင်လာရှေ့အစင်လာရကသာယရဏမွေးပြီဆိုရင်ဆူတောင်းခိုင်းတယ်ဘာဆုလိုချင်လဲ သူကဆွတောင်းလိုက်တဲ့အခါသူသားကိုသူကရှင်မင်းအဖြစ်သူကဆွတောင်းနေတယ်အဲ့တော့သူနောက်တစ်ချိန်ကြက်မှပြောမယ်ခုမပြောသေးဘူးပေါ့သူသားကြီးလာတဲ့အခါမှပြောမယ်အေးကောင်းပြီနင်းသူသားကြီးလာတဲ့အခါပြောပေါ့ပြောလိုက်တော့ပြဿနာကဘာဖြစ်သွားလဲဒီမင်းသားလေးခန့်ငယ်ငယ်မှာနန်းတွင်းမှာကြက်ပွဲတစ်ခုကြက်တိုက်ကြက်ပွဲတစ်ခုလုပ်တယ် အဲဒီမှာကြက်နှစ်ကောင်ခွတ်လိုက်တော့တကောင်ကကြောက်ပြီးလန့်ပြေးလိုက်တာအဲဒီမှာရောက်ရောက်ရဆိုလှန့်ခုံလိုက်တော့မင်းသားလေးရဲ့မျက်လုံးကိုသွားပြီးကုတ်မိရတာဖြစ်သွားတယ်အဲဒါမျက်လုံးကန်သွားမျက်လုံးတစ်ဖက်ကန်သွားတယ်ဥပရိသံပတ္တိချွတ်တယ်သွားတယ်နော်အဲသူသားအရွယ်ရောက်လာတဲ့အချိန်ကကျတော့16နှစ်သားလောက်ကျတော့သူကမိရကသူလိုချင်တဲ့ဆုတောင်းမယ်ကိုဟိုတော့ကဆုပိတ်ထားတယ်ပေါ့သူသားကိုမင်းနတ်စီစိန်အပ်ဖို့ဆုတောင်းတယ်ဟာနှစ်သားက ဥပရိယောဂမဖြစ်ဘူးမျက်စိကတစ်ဖက်ကနေအငယ်မျက်စိကောင်းနေမှဆိုရင်တော့နင်သားကငါပေးလို့ရတယ်အခုတော့နင်သားကမျက်စိတစ်ဖက်ကနေတော့ပေးလို့မဖြစ်ဘူးဟိုကလည်းအတင်းကြဖြစ်တော့ကဲဒီလိုဆိုလို့ရှိရင်တော့အဲ့ဒီကျွန်းမှာပဲသွားပြီးမင်းသားဖြစ်ပြီတော့ဆိုပြီးအဲ့ကျွန်းလေးပေးလိုက်တယ်ဒီဘဆိုတော့ကျွန်းခတ်သေးသေးလေးတစ်ခုနော်ဒါကြောင့်ဥပရိသံပတ္တိနဲ့လည်းပြည့်စုံမှာကာလသံပတ္တိ ပုဂ္ဂိုလ်တယောက်ကကံဒီအတိတ်ကထူထောင်ခဲ့တာမှန်တယ်ဒါဖြစ်လို့သူကစေတဝရမင်းဖြစ်တဲ့ကံထူထောင်ခဲ့တယ်သို့တော့ကာလကစေတဝရမင်းဖြစ်တဲ့ကံကာလမျိုးမဟုတ်တော့အခုကာလမျိုးပေါ့တဏ္ဍတရားအောက်မှာစေတဝရမင်းနေဟာလည်းတိတ်မဖြစ်တော့ဘူးเนาะအဲ့ဒါကြောင့်ကာလကလည်းတမ္ပတ္တိဖြစ်မှာနောက်တစ်ခုပယောကတမ္ပတ္တိဖြစ်ပယောကတမ္ပတ္တိဆိုတာခုနကအရှင်ဒီဝရကြီးပေါ့နော်ပစ္စုပန်မှာသူကပယောကတမ္ပတ္တိချွတ်တယ်တော့သူအတိတ်ကကံနေအကျိုးပေးနိုင်သေးလား မပေးကုသိုလ်ကံကြီးအကျိုးပေးခွင့်မရအောင်ဒါကြောင့်ဒီကုသိုလ်ကံကအကျိုးပေးတယ်ဆိုတော့အဲ့ဒီဂတိတံပတ္တိဥပရိတံပတ္တိကာလတံပတ္တိဘယောကတံပတ္တိဆိုတဲ့တံပတ္တိ၄မျိုးပြည့်စုံမှကုသိုလ်ကံကအကျိုးပေးတယ်အကုသိုလ်ကံတွေကလည်းဂတိဝိပတ္တိဥပရိဝိပတ္တိကာလဝိပတ္တိဆန့်ကျင်ဘက်ပဲဘယောကဝိပတ္တိဆိုတဲ့ဒီအကြောင်းတွေရှိခဲ့အကုသိုလ်ကံကလည်းဖိအကျိုးပေးတယ်ဆိုလိုတာကပုဂ္ဂိုလ်တယောက်ကအကုသိုလ်ကံတစ်ခုရောက်လို့အကုသိုလ်ကံတစ်ခုကြောင့် ငရဲရောက်သွားရင်ကျန်နေတဲ့တန္တရာတလျှောက်ကမိမိစီးပုခဲ့တဲ့အကုသိုလ်ကံတွေအဲ့မှာအကုန်ဝိုင်းဖိတော့တာပဲအဲ့ဒါဒီပြစ္ဆုတ်ပံမှာလည်းအကုသိုလ်ကံတွေများစွာလွန်ကျူးတယ်အကုသိုလ်ကံတစ်ခုကငရဲကိုရောက်အောင်ပို့လိုက်ရင်ကျန်နေတဲ့အကုသိုလ်ကံတွေကအကုန်လုံးဝိုင်းဖိကြတာပဲဒါဂတိဝိဘတ်တိပဲနော်ဒါအကုသိုလ်အတွက်သူကလမ်းကောင်းသွားတယ်နော်အလန္ဒီဘကာလဝိဘတ်တိဥပရိဝိဘတ်တိဥပရိဥပရိဝိဘတ်တိ ပယောဂဝိပတ္တိပယောဂဝိပတ္တိဆိုတာကတော့အဲ့ဒါတော်တော်သတိထားကြပြီတော့အတိတ်ကကံကအကျိုးပေးတော့ပေးခြင်းတယ်ဒါပေမဲ့ဒီဘဝမှာသူကသီလတွေကပျက်စီးနေပြန်တယ်သီလတွေပျက်စီးနေတဲ့အချိန်ခါကျတော့အတိတ်ကကံကကုသိုလ်ကံကလာဖို့ရန်အတွက်အခွင့်မသာဖြစ်နေတယ်နော်ခုဟိုတနေ့ကပြောခဲ့တဲ့ကံကပုံနာတော့အရှင်သန္တိဗုဒ္ဓကိုသူတို့ကဆွန့်လှူတယ်ဒါပယောဂတံပတ္တိပဲနော် ဒီမယောဂတံပတ်တိပြည့်စုံလိုက်တဲ့အခါကျတော့ဒီကောင်းမှုကုသိုလ်ပြုထားတဲ့အတွက်အတိတ်ကကံကအကျိုးပေးဖို့ရအစင်းနဲ့ဖြစ်သွားတယ်။အဲဒီတော့အတိတ်ကနဲ့ပြစ္ဆုတ်ပံကနှစ်ခုပေါင်းစပ်လိုက်မှသူကကောင်းမှုကုသိုလ်တွေကဖွံ့ဖွံ့ပြိုးပြိုးအကျိုးပေးတယ်နော်။အဲဒါကြောင့်အဲ့ဒီတံပတ်တိတွေပြည့်စုံဖို့လိုတယ်နော်။နောက်တစ်ခုရှင်းရှင်းသင်ယူအပ်သောအတ္တသင်ယူမှုသည်နောက်နောက်အတ္တသင်ယူမှုဟာအခြေခံအဖြစ်ဖြစ်ကျေစုပြုရတဲ့ကာလအချိန်မတူပဲကာလတစ်ပတ်သို့ရောက်ရှိပါမှကျေစုပြုတဲ့ကဲ့သို့ လေ့ကျင့်ပါများကကျွမ်းကျင်လာတယ်ခုဆိုကြပါစို့အထူးသဖြင့်ကွန်ပျူတာကျွမ်းကျင်တဲ့ပုဂ္ဂိုလ်တွေပရိုပရိုပရိုပရိုနဲ့ရိုက်တဲ့ဘုန်းကြီးတို့ဘာမှနားမလဲဒါသူကဒီကွန်ပျူတာကျွမ်းကျင်မှုဆိုတဲ့သဘောတရားကဘယ်မှာရှိလဲဒါပဲနော်သူရဲ့လေ့ကျင့်ထားတာနော်လေ့ကျင့်ထားတဲ့ဒီကျွမ်းကျင်မှုကသူကယုံနာတဏ္ဍအစင်မှာဒီစွန့်အင်လေးကအစင်တစိုက်လိုက်ပြီးဂိမ်းနေတာကံရဟာလည်းအဲ့ဒီသဘောပဲဒီစွန့်အင်ကဘယ်လိုနေလဲလို့ထုတ်ပြ ထုတ်ပြလို့တော့မရဘူးဒါပြင်ဒီစွမ်းအင်ကကိုရကဝိပဿနာဉာဏ်ပညာဖြင့်လှမ်းမြော်ပြီးကြည့်ရှုတတ်တဲ့ပုဂ္ဂိုလ်မြင်နိုင်ပါတယ်နော်ဘုန်းကြီးဟိုဒီနေ့ကလျှက်စစ်ကိုဥပမာပေးမိတာကပကတိသောမျက်စိဖြင့်လျှက်စစ်ကြိုးတယ်မှာလျှက်စစ်စီးနေတာပကတိမျက်စိကတော့ဘယ်လိုမှမြင်လို့မရဘူးတွန့်တော့ကိုသိမ့်ပန်သမားတွေသူတို့နီးသူတို့ဟန်တယ်တော့သူတို့ရှာလို့တွေ့တယ်နော်တွေ့ပြီနဲ့ဘုန်းကြီးသိမ့်ပန်နားမလဲပါဘူးဘုန်းကြီးသိမ့်ပန်နားလေလို့ပြောတာမဟုတ်ဘုန်းကြီးဆိုလိုတဲ့အဓိပ္ပာယ်ကဉာဏ်မျက်စိနဲ့တော့သူကတွေ့နိုင်တယ်ဉာဏ်မျက်စိနဲ့တွေ့နိုင်တယ်ဆိုတာက ုန်းကြီးတို့ဒီယုတ်ကလနဲ့ပတ်သက်လို့နည်းနည်းလေးထပ်တော့ပြောပါမယ်ဒီဘုန်းကြီးတို့တောရီမှာတော့ပေါ့လေတောသဘာဝအလျောက်ဝါအိမ်နဲ့နေကြရတာဒီထင်ရန်လေးကနေပြီးတော့ဝါထင်ရန်လေးကနေပြီးတော့နေအောင်ကြီးကအထက်ထိုးချလိုက်ရင်နေအောင်ကြီးအတန်းလေးတွေထဲမှာအမုံလေးတွေမတွေ့ဘူးဒါတစ္ဆာရီမူယူလို့ခေါ်ပါတယ်အဲ့ဒီတစ္ဆာရီမျိုးကို 36စိတ်စိတ်ရင်ဒီစိတ်ကအနုမျိုးဒီအနုမျိုးကို36စိတ်ထပ်ပြီးတခါစိတ်လိုက်တော့အဲ့ဒါကပရမအနုမျိုးယုတ်ကလတခုရဲ့ပမာဏကအဲ့ပရမအနုမျိုးခန့်သိငယ်တယ်လို့ပြောတော့အဲ့ဒါကပကတိမျက်စိအာယုံမဟုတ်ဘူးဆိုပြီးစာမအတိကျပြောပါတယ်နော်သို့တော့ဝိပဿနာဉာဏ်မျက်စိတို့လို့အဘိညာဉ်ဉာဏ်မျက်စိတို့လို့အဲ့ဒီလိုပညာဉာဏ်မျက်စိရဲ့အာယုံတော့ဖြစ်ပါတယ်ပညာဉာဏ်မျက်စိနဲ့တော့မြင်တယ်သို့တော့ ဒီဥစ္စာပရမအစင်လားဆိုပရမအစင်ဖုံသေးပါဘူးနော်ပရမအစင်ကသူကသဘောတသက်ပဲလောကမှာဟိုမောဂရာဇာယတိကိုဘုရားရှင်ကကထံလောကအဝေခန္တံမစ္စုရာဇာနပတ္တိဘာဝရိယတိဘာဝရိယတိကြီးရဲ့တပည့်ကျော်14ဦးအနက်ကမောဂရာဇာယတိပေါ့သူကနောက်ပိုင်းမှာတော့ ခေါင်းပါတဲ့တန်ကန်းပေါ့တန်ကန်းဆိုလို့ရှိရင်အမတအညံ့စားမှသူသုံးတာအညံ့စားအယောင်ဆိုလည်းဖြစ်ုံလေးပဲဘာမှလှလှပပသူမကြိုက်ဘူးအမတန်ခေါင်းပါတဲ့တန်ကန်းကိုဝိယုံသုံးဆောင်တဲ့နေရာမှာသူကဣတရေရတဲ့ပုဂ္ဂိုလ်ပါနော်ယဟန္တာပဲသူကနေပြီးတော့သူ့အလှရောက်တော့ဒီဟိုရာဇဟာဝေဒာလီစာပါလဇီရီမနဲ့တူပါတယ်နော်အဲ့ဒီမှာသူတို့တပည့်ကြီး၁၄ဦးကမေခွန်းနေအသီးသီးမေးတော့သူကလည်းမေခွန်းတစ်ခုထပ်မေးပါတယ်သူ့အလှရောက်တော့ လောကကိုဘယ်ပုံဘယ်ပန်းဗတိလအဖြစ်ကြည့်ရှုတဲ့ပုဂ္ဂိုလ်ကိုရှင်သင်မင်းကမမြင်ပါတည်းဆိုတာသူကဘုရားရှင်ကိုဒီလိုမေးတယ်ဘုရားရှင်ကလောကကိုတုံညမြင်အောင်ကြည့်ပါဆိုပြီးပြောတယ်ဘယ်နဲ့တော့ဘာပြောတာလဲကျွန်တော်ကလုံးကိုဘာကြည့်လိုက်ကြည့်လိုက်အလုံးက0ဖြစ်သွားတာအစိုင်းအခဲဆိုတာတခုမှမရှိအောင်သဘောတက်တက်ကလေးပဲအဲ့ခုနကပြောတဲ့ကလတ်တွေလည်းမရှိတော့အမှုန်တွေလည်းမရှိတော့တုံညပဲ အဲ့ဒီသုံးညကိုသာအနိစ္စဒုက္ခအနတ္တလက္ခဏာကြီးသုံးတန်တင်ပြီးတော့စနစ်တကျရှုနိုင်ခဲ့ရင်နင့်ကိုရှင်သေမင်းဘယ်တော့မှမမြင်တော့ဘူးတဲ့ဟောမကောင်းလားအေးသုံးညဖြင့်သုံးညကိုမြင်အောင်ကြည့်အတွင်းနဲ့တော့မရဘူးတော့တကယ်မြင်မှဟုတ်တယ်မလားသို့တော့ဘုရားရှင်ကလက်တွေ့ကျင့်ကြည့်ပါလို့တော့ပြောပါတယ်ဒါကလမတ်တို့လက်တွေ့ကျင့်ပြီးသိမှယုံမှဆိုတာဒါကတော့ပြောတာမှန်တယ်သို့တော့ကျင့်တဲ့ပုဂ္ဂိုလ်တိုင်းရမလားဒါကတော့အမှမခံရဘူး ကိုမရတဲ့နဲ့မယုံမှုဆိုရင်တော့ကိုယ့်အတွက်အရှုံးထွက်မှာပဲနော်ရတဲ့ပုံကိုယ်တွေလောကမှာရှိကြပါတယ်နော်တပတ်ခါလာဟောမဲ့ဆရာမကတော့သူကဒီယုတ်ကလအကြောင်းတွေနန်းအကြောင်းတွေကိုဘုန်းကြီးကသူဟောခိုင်းထားတယ်နော်သူကတက်ကလို့ဆရာမပါပဲဒီတော့ကိုမမြင်နိုင်တဲ့ပဲဒါကိုလက်မခံနိုင်ဘူးသွားလို့ရင်တော့ကိုယ့်အတွက်အရှုံးထွက်မှာပဲဒါပြင်လည်းဒါတွေကတကယ်လက်တွေ့ရှင်းမှဆိုတာကမကျင်ဘဲနဲ့တော့မရနိုင်ဘူးကျင့်မှရနိုင်မှာနော် ဒါကြောင့်ဒီကွန်ပျူတာဟာကျွမ်းကျင်တယ်အသင်ယူမှကျွမ်းကျင်မှာပဲမသင်မဲနဲ့ကျွမ်းကျင်ဖို့ဆိုတာကတော့မဖြစ်နိုင်ဘူးဘုန်းကြီးတို့ကမသင်ဘူးနားလည်းမလဲဘူးဘာဖြစ်လို့လဲဘုန်းကြီးတို့နိုင်ငံသားတစ်ဖက်ဘုန်းကြီးတစ်ဖက်ကရှောက်ဖူးတယ်ဆရာတော်ကွန်ပျူတာများဘယ်တော့မှသွားမသင်နဲ့ဘာဖြစ်လို့လဲသူ့မိစိတ်ကအဲ့ကွန်ပျူတာထဲမှာအမြင်ရောက်နေတာ တရားအထုတ်လို့မရတော့အဲ့ဒါကြောင့်ဘယ်တော့မှမသိနဲ့အဲ့ဒါသူပြောတာနဲ့ဘုန်းကြီးဒါအကုန်လုံးဖြတ်ထားပါဘုန်းကြီးတောနေတဲ့ကဖြတ်ထားတာနှစ်ခုသုံးခုတော့ရှိတယ်သတင်းစာဘယ်တော့မှမဖတ်ဘူးလို့ဒါဆုံးဖြတ်ထားတယ်ခု46နှစ်ထဲ48နှစ်ထဲရောက်ပြီသတင်းစာတစ်ခါမှမဖတ်ဘူးရေဒီယိုဘယ်တော့မှနားမထောင်ဘူးလို့ဒါဆုံးဖြတ်ထားတယ်48နှစ်ရှိပြီတစ်ခါမှရေဒီယိုနားမထောင်ဘာဖြစ်လဲ ဒကာကြီးတွေသိပါတယ်နော်ဘလောက်ဝိတက်ဝင်တယ်ဟုတ်တယ်မလားဒီသတင်းစာတွေဖတ်တော့သတင်းစာတွေမှာကောင်းတဲ့သတင်းကမပါဘူးတော့မဟုတ်ပါဘူးတခါတည်းနည်းနည်းပါးပါးလို့တော့ပါမကောင်းတဲ့သတင်းတွေပဲအများကြီးပဲတန်းတည်းခေါင်းခေါင်းထဲမှာတန်းစီပြီးတော့သူကလှဲ့နေတာလှဲ့နေတော့တရားအထုတ်တဲ့လူအတွက်ကအနှောက်အယှက်တွေကသိများတယ်ရေဒီယိုနန်းထောင်ရင်လေရေဒီယိုကဘာသတင်းလဲဟိုမှာပင်ပါဘာတွေတိုက်နေလဲဆိုတာတွေကဘာတွေဖြစ်နေလဲဒါတွေကများနေတာအဲ့ဒါကြောင့်ဒီကွန်ပျူတာလည်းဘုန်းကြီးဘယ်တော့မှမသိဘူး ဒါကြောင့်မတက်ဘူးမတက်တော့ကျွမ်းကျင်မလားမကျွမ်းကျင်ဘူးဒါပြင်းနဲ့အဲ့ဒီကျွမ်းကျင်မှုဆိုတာလေးကဘယ်မှာရှိလဲအကောင့်အထဲတော့ဖော်လို့မရဘူးဒါပေမဲ့လို့ तू လုတ်ပြရင် तू မကျွမ်းကျင်တယ်မကျွမ်းကျင်ဘူးဆိုတာမသိနိုင်ဘူးလားသိနိုင်တယ်ဒါကြောင့်ဒီသဘောတရားလေးတွေကဝိပဿနာဉာဏ်နဲ့ရှုတတ်တဲ့ပုဂ္ဂိုလ်ကတော့ရှုလို့ရပါတယ်နော်ဒါကြောင့်ရှုမရတိုင်းလဲလက်မခံဘူးဒီလိုတော့မလုပ်နဲ့ဒါကိုယ့်အတွက်လမ်းဆုံးသွားမယ်လက်တွေ့ကျင့်ကြည့်ပါနော်ကဲ ကံဟုသောစေရနာတိလိကံကိုပြုစုပြုထောင်စဉ်ခဏ၌ကျေစုမပြုအကျိုးကိုမဖြစ်စေနိုင်နောက်နောက်ခဏရောက်မှကျေစုပြုအကျိုးကိုဖြစ်စေထို့ကြောင့်နန္ဒခဏိကကံမှအကျိုးပေးရာခဏမှအတိအသည့်ဖြစ်သော မတူထူးခြားကွဲပြားသောခဏနှင့်ဖြစ်ခဲ့သောစေရနာဟုဆိုရ၏အကျိုးဖြစ်ပေါ်လာတဲ့ခဏနဲ့ကံကိုထူထောင်တဲ့ခဏစိတ်တခဏချင်းနေအများကြီးကွာတယ်ဘလောက်ထိကွာလဲကဘာဂရေနဲ့ရှိတော်လဲကွာချင်းကွာနိုင်ရဲ့နော် လွန်ခဲ့သောအတိတ်ဘဝကတော်၎င်းကဘာဂရီပေါင်းများစွာကတော်၎င်းပြုစုပြုထောင်ခဲ့သော ယခုအကျိုးပေးစေခဏတွင်ဥပတိပင် အနေအချင်းထင်ရှားမရှိတော့သောတသက်ပြုစုပြုထောင်ခဲ့ပြီးမျှသာဖြစ်သောယင်းစေရနာ၏အကျိုးကို ဖြစ်စေနိုင်သောစွမ်းအင်တတ္တိကို ကမ္မတတ္တိဟုခေါ်ဆို၏ယင်းကမ္မတတ္တိကံကိုပင်ပြရဏထား၍အသင်သူတော်ကောင်းသည့်ဤရာနှင့်ဝေဖန်ဆန်းစစ်ပါတဲ့နော် ပိစုံပံကံကပင်ကံကိုထထောင်စေခဏနဲ့ချက်ချင်းအကျိုးပေးနိုင်သည့်ဖြင့်အထက်တွင်အထက်ကရာကဖွင့်ဆိုထားသည့်အတိုင်းလူသားတို့သည်နတ်သားဖြစ်ထိုက်သော ကုသိုလ်ကံကိုထထောင်လျင်ကံကိုထထောင်စေခဏမှာပင်နတ်သားဖြစ်လျက်သို့သော ဖြစ်ကမဖြစ်ခဲ့ဘူးအလားတူပင်လူသားတို့သည်အိုမင်းမဆွမ်းအရွယ်တို့သို့မဟုတ်ကြီးရင်သောအရွယ်တို့ရောက်ရှိသောအခါ16နှစ်သားနှင့်16နှစ်သမီးဖြစ်ထိုက်သောကံကိုထထောင်လိုက်လျင်ချက်ချင်း16နှစ်အရွယ်ဖြစ်လျက်သို့သောဖြစ်ကမဖြစ်ဘူး မဖြစ်ချင်ဘူးလား16နဲ့ဖြစ်စင်တော့ဟုတ်တယ်မလားဖြစ်ဖြစ်သလားအကယ်၍ဖြစ်မယ်ဆိုအိုးတဲ့လူနာတဲ့လူသေးတဲ့လူရှိပါမှာအယုံဆိုးတဲ့လူရောမရှိတော့ဘာကောင်းမှုကုသိုလ်ပြုပြီးလှအောင်သူဆုတောင်းမယ်ချက်ချင်းလှသွားမှာပေါ့ဆိုလိုတာကပစ္စုပန်ကံကချက်ချင်းအကျိုးမပေးဘူးတောင်းတစ်ချိန်တော့အကျိုးပေးမယ်သူကလှကျင်တဲ့ကံကိုထထောင်ခဲ့ရင် လှမှာပဲအုံမတန်ဒီလို့လို့ပေါ့ဟုတ်တယ်မလားသူ့မြင်သူကသူတော်ဘာတွေယူအောင်ကိုသူကလှအောင်ဆွတောင်းခဲ့တယ်ဖြစ်တယ်မဖြစ်ဘူးမဟုတ်ပပဝရီတို့လို့ဆွတောင်းခဲ့တယ်မဖြစ်ခဲ့မဖြစ်ဘူးမဟုတ်ဖြစ်ပါတယ်နော်တွန့်တော့ချက်ချင်းဖြစ်တယ်လားမဟုတ်ဘူးသူရင့်ကျက်အောင်ဆောင်ဆန်းရတယ်အဲ့ဒါကြောင့်ဒီကံအရာမှလည်းသူကပစ္စုပန်ကံကအကျိုးပေးတာမဟုတ်သေးဘူး အတိတ်ကထထောင်ခဲ့တဲ့ကံကအကျိုးပေးတာပစ္စုပန်ကံကအကျိုးမပေးဘူးလားဆိုတော့ခုနကဒိဋ္ဌဓမ္မဝိရိယကံလေးတွေနည်းနည်းပါးပါးရှိတယ်ဒါပေမဲ့ဒီကံတွေဟာထထောင်ဆဲကအချိန်ကာလနဲ့အကျိုးပေးတဲ့အချိန်ကာလကွာဟချက်မရှိဘူးလားအနည်းဆုံးနိုင်ပိုင်းတော်၎င်း၄နိုင်၅နိုင်တော်၎င်းစသည်ဖြင့်ဒီလိုကွာဟချက်တော့ရှိနေပါတယ်နော်ဒါကြောင့်ဒီအတိတ်ကြောင့်တရား၅ပါးတို့မှာကံကိုပရဏာထားပြီးတော့စဉ်းစားပါကနော်အတိတ်ကပြည့်စုံပြည့်ထန်ခဲ့သောသမှုရိယသစ္စာကြောင့်သာ ဒီဘဝမှာဒုက္ခသစ္စာတရားကထင်ရှားလာဖြစ်တယ်ဒီတော့အတိတ်ကိုမရှုတဲ့ပုဂ္ဂိုလ်တွေကအတိတ်ကသမုဒိယသစ္စာကြောင့်ဒီဘဝမှာဒုက္ခသစ္စာဘယ်လိုလုပ်သိမလဲကိုယ်တိုင်တော့မသိနိုင်ဘူးတွန့်တော့ဒီနေရာမှာအယူဆကပြဿနာကတော်တော်လေးဖြစ်ပါတယ်ဒါဘုန်းကြီးကတော်တော်လေးအတိုက်ခံလုပ်နေရတဲ့ဗမာပြည်မှာအတိတ်ကိုရှုခွင့်နဲ့ပတ်သက်လို့ဗမာပြည်မှာအတိုက်ခံလုပ်ပြီးဟောနေတာကဘုန်းကြီးတစ်ပါးပဲရှိတယ်ဒါတော့ အားလုံးကမစ္စုပန်တဲ့တယ်ပြောနေတာမှာဘုန်းကြီးကအတက်ရှိရမယ်ဆိုတော့ဘာဖြစ်လို့လဲဆိုတဲ့ပြဿနာပဲနော်ဒီတော့အနုမာနမဆန်ရှိရမှာလားပြစ္ဆကညာနဲ့ကိုယ်တိုင်သိအောင်ရှိရမှာလားကိုယ်တိုင်သိအောင်ရှိရမှာမှန်းဆရုံနဲ့မရဘူးသို့တော့မှန်းဆရှိတာမရှိဘူးလားဆိုရှိတယ်ဘယ်လိုရှိလဲဆိုတော့သန္တရာခီးကသိရှိတယ်နော် သန္တရာခီးကသိရှိလုံးလာတော့ဒီယောဂီကသူအတိတ်ကိုရှုနိုင်တယ်ဆိုတာကနှစ်ဘဝသုံးဘဝလေးဘဝငါးဘဝစသည်ဒီလောက်ပဲရှိခြင်းရှိမယ်။သို့တော့တမာရီအစဉ်စဉ်ကိုသိချာထူထောင်ပြီးတော့တချို့ရှုကြကြတော့တော်တော်များများတော့ရှုနိုင်ပါတယ်နော်။ဒါပြင်နဲ့အနမတကောယံဘိက္ခေတန္တာရောစသည်ဖြင့်ဘုရားရှင်ဟောတော်မူတဲ့အတိုင်းသန္တရာခီးကမရင်မတွက်နဲ့အောင်ရှည်လျားလှတယ်နော်။အဲဒီလိုမရင်မတွက်နဲ့အောင်ရှည်လျားလှတဲ့သန္တရာခီးအတိတ်တွေကိုကိုယ်အောရှုနိုင်မလားဆိုတော့မရှုနိုင်ဘူး။ ဒီတော့မိမိရှုလနိုင်တဲ့အတိတ်မှာအကြောင်းတရားနဲ့အကျိုးတရားတွေကိုစနစ်တကျမြင်ပြီးတဲ့အခါဩကြံနေတဲ့အတိတ်တွေလည်းအဲ့ကြတော့မှထုံဤ၎င်းဆိုပြီးရှုတာဟုတ်တယ်မလားစပြီးဘာမှမရှုရသေးပဲနဲ့ဘာမှမသိသေးပဲနဲ့ထုံဤ၎င်းရှုတာမျိုးတော့မဟုတ်ပါဘူးเนาะအဲ့ဒါကြောင့်ဒီမှာအကင်းရဒီလိုဘုရားရှင်ကကြီးမှနမူနာလေးတစ်ခု ဣဒဘေကွေဘေကုဣဒံဒုက္ခတိယထာဘုဒ္ဓံပသနာတိအယံဒုက္ခသမုဒယောတိယထာဘုဒ္ဓံပသနာတိအယံဒုက္ခនិရောဓောတိယထာဘုဒ္ဓံပသနာတိအယံဒုက္ခនិရောဓခမိနိပရိပဒတိယထာဘုဒ္ဓံပသနာတိဤကဒုက္ခသစ္စာလို့ဟုတ်တိုင်းမှန်စွာကွယ်ကွယ်ပြပြသိတယ်ဤကသမုဒယသစ္စာလို့ဟုတ်တိုင်းမှန်စွာကွယ်ကွယ်ပြပြသိတယ်ဤကនិရောဓသစ္စာလို့ဟုတ်တိုင်းမှန်စွာကွယ်ကွယ်ပြပြသိတယ် ဤကဒုက္ခထုတ်ရနိရောဓနိဗ္ဗာန်သို့ရောက်ကြောင်းကျင့်စဉ်မကသစ္စာတရားလို့ဟုတ်တိုင်းမှန်စွာကိုယ်ကိုယ်ပြပြသိတယ်။ဟိုဟုတ်တိုင်းမှန်စွာကိုယ်ကိုယ်ပြပြကိုသိပါတယ်လို့ဘုရားကပြောတာဒီလိုမှန်းဆပြီးအဲထုံနည်း၎င်းလောက်တာမျိုးတော့မဟုတ်ပါဘူးနော်။ဒါကြောင့်နည်းနည်းလေးသတိတော့ထားကြဖို့ဒီဘိုင်းကအဲဒီတော့ဒီသစ္စာလေးပါမသိခင်ဘယ်လိုဖြစ်မယ်ဆိုတာဒီလည်းရှေ့ကတော့ရှင်းခဲ့ပြီးပါပြီ။ဒါပြည့်နဲ့ဒီနေရာမှာနည်းနည်းလေး ထူးခြားတဲ့အချက်ကလေးတွေကိုနည်းနည်းလေးထပ်တော့ပြောချင်သေးတယ်။စာမျက်နှာ326လောက်ကိုကြည့်လိုက်ပါ။ပြည့်စရာပရိကဉာဏ်ကို ရရှိရေးဆိုတာနဲ့ပတ်သက်လို့နော်။ဝိပဒကိဏဘဏ္ဍကမ္မန္တရင်စဝိပါကံတရင်စဧကရိတ္တောဇာနိတ္တဗံ ဧကရိတ္တောဇာနိတပအနဝတိတတောဇာနိတောနတကအဝိတယတာလဗ္ဗိနတပ္ပအဇာနနေပစ္စယပရိကောဟနပရိပုရတိနော်ဝိပဿနာဘာဝနာကမ္မထံကိုပွားများအထောက်နေတဲ့ဝိပဿကပုဂ္ဂိုလ်သည်ကံတို့၏အာရှိသည့်အဖြစ်အာမရှိသည့်အဖြစ်ဟုဆိုသောထူးထွေကွဲပြားခြားနားမှုကို၎င်းအကျိုးဝိပတ်တို့၏ယုံညံသည့်အဖြစ်မွန်မြတ်သည့်အဖြစ်ဟုစသောထူးထွေကွဲပြားခြားနားမှုကို၎င်း တစိတ်ကြိတာအဖြစ်သိတဲ့သိတတ်တယ်ကံကံ၏အကျိုးတရားကိုအကျွင့်ကြံမရှိကုံစင်အောင်သိဖို့ယံကတာဝကတို့၏အရာမဟုတ်သောကြောင့်တပည့်ညို့တမန်တန်ဗုဒ္ဓဘုရားရှင်တို့၏အရာသာဖြစ်သောကြောင့်မစွန့်နိုင်ပေနော်သို့သောအချင်းခတ်သိလုံလုံကံကံ၏အကျိုးတရားကိုမသိခဲ့သောပစ္စယပရိကဉာဏ်သည်မပြည့်စည်မပြည့်စုံနိုင်ပစ္စယပရိကဉာဏ်ဘယ်လိုမှမရဘူးလုံလုံမသိခဲ့ရင်တော့မရဘူးနော်တချို့တော့တော့သိရအဲ့ဒါကဒီလိုပဲဒီကကြီးတွေ ဘုန်းကြီးတို့ဘဝတစ်လျှောက်မှာကောင်းတဲ့အာယုန်တွေလည်းအများကြီးတွေ့ရတယ်မကောင်းတဲ့အာယုန်တွေလည်းအများကြီးတွေ့ရတယ်အဲ့တော့ဒီကောင်းတဲ့အာယုန်ဘာကြောင့်တွေ့ရတယ်မကောင်းတဲ့အာယုန်ဘာကြောင့်တွေ့ရတယ်သူဆိုင်ရာကံလေးတွေရှိတယ်နော်နမူနာလေးတစ်ခုထပ်ပြောမယ်ဘုန်းကြီးတို့ဘုရားရှင်မှာဝိဘတ်တော်ဘယ်နှပါးရှိလဲ12ပါးအလုံးကြဘူးကြတယ်ခေါင်းခဲတဲ့ဝိဘတ်တော်တလောကပြောခဲ့ပြီးပြီကလေးဘွားနဲ့တငါရောမှာမိမိဆွေမျိုးတွေ ငါမြတ်မြတ်ရတာလေးဝမ်းသာမိတာလေးပဲဘလို့မှမပြောပါတော့ဘူးဒါကလေးဘဝမှာဖြစ်ခဲ့တာဒီကံကြောင့်သူကခေါင်းခဲ့ရတယ်ခန္ဓာဟာလူငယ်တော့ဘဝတစ်ခုမှလက်ဝဲတဲ့ဖြစ်တယ်ပေါ့လေနော်လက်ဝဲတဲ့ဖြစ်တော့ဘုရားလောင်းကခပ်ပုပုကထွားထွားကျင်းကျင်းနဲ့လူကြီးတယောက်ကသူတို့ရွာလာပြီးဘူတောင်းတယ်တတိရှိထွက်ခဲ့ပါညဘုရားလောင်းမခံကျင်တော့ခဲ့တက်သွားပြီးနှစ်ပန်းလုံးပြီးတခါရိုက်ချိုးပလိုက်တယ်ဒီလူကြီးကိုအဲဟိုဘက်ကလူကခါကျိုးသွားတယ်အဲ့ဒီအကုသိုလ်ကံပဲ ဒီအကုသိုလ်ကံကပရိနိဗ္ဗာန်မဆံမီဆယ်လဝါဇုလပြည့်နေမှာစပြီးပေါ်တော့တာပဲပေါ်လိုက်တဲ့အချိန်ကကြတော့ဘုရားရှင်ကဒီခါရတဲ့ဝေဒနာကိုဘယ်လိုခွာရတယ်လဲဆိုတော့သူကမရဏန္တိကဝေဒနာသေခြင်းလျင်အဆုံးပိုင်းခြားရှိတဲ့ဝေဒနာဆိုတာဆိုလိုတာကသိမပြောက်တော့မယ်ဘယ်လိုမှကုလို့မရဘူးဒါကံကအကျိုးပေးနေတာဒီတော့ဘုရားရှင်ကဘယ်လိုကုတယ်လဲဆိုတော့ရူပတ္တကဝိပဿနာရှုနည်း အရုပတတ္တကဝိပဿနာရှုနည်းဆိုတဲ့ဒီဝိပဿနာရှုနည်းတွေဖြင့်ဝိပဿနာဘာဝနာကမ္မထံကိုစီးပြန်တော်မူရပါတယ်နော်အဲ့ဒီရှုနည်းတွေကိုလည်းဘုန်းကြီးနောက်ပိုင်းဝိပဿနာပိုင်းမှာပြောဖို့ညီွယ်ထားပါတယ်အဲ့ဒီလိုရှုလိုက်တဲ့အချိန်ခါကျတော့အရဟတဘုဒ္ဓဘာကိုဆက်ပြီးဝင်စားတော်မူတယ်ဒီဝိပဿနာရှုွက် ရှုပြီးတော့အရဟတဘုဒ္ဓဘာမှာထလိုက်တဲ့အခါကျတော့မှဤခန္ဓာဝေဒနာသည် နောင်ဆယ်လမြောက်ကဆုံလပြည့်နေ့ပြိနိဗ္ဗာန်စံမဲ့နေ့အထိဖြစ်ဖြစ်ပေါ်ပါစေတည်းဆိုပြီးတော့ဒီလိုဒိဋ္ဌန်ဒီရူပတ္တကအရူပတ္တကဝိပဿနာရှင်ကြီးကဘုရားရှင်ကအခုမှရှုတာမဟုတ်ဘူးပပညွန့်တဉဏ်ရဖို့ဗောဓိမန္တိမှာအကောင်းဆုံးစပြီးဝိပဿနာဘာဝနာကမ္မထန်ကြီးစီပြနှုတ်ကလည်းတပညွန့်တဉဏ်မရခင်မှာဒီလိုရူပတ္တကဝိပဿနာရှင်ကြီးအရူပတ္တကဝိပဿနာရှင်ကြီးတွေရှုခဲ့ဘူးပါတယ်အဲ့ဒီရှင်ကြီးတွေက ဝိသုဒ္ဓိမအထက်ကရမှာမှတ်တမ်းအပြီးတင်ထားပါတယ်ပရိသန္တေကနေပြီးတော့ဟောသုတိအထိရှိတဲ့ယုတ်ဒီနန္ဒီကိုပိုင်းခြားပြီးစနစ်တကျရှုတဲ့ရှုွက်ပဲပစ္စုပန်တဲ့တယ်မဟုတ်ပါဘူးဒီရှုွက်ကအတိအကျရှိနေပါတယ်နော်အဲဒီတော့အဲ့ဒီရှုနည်းဖြင့်မြတ်စွာဘုရားကဒီခန္ဓာဝေဒနာကို မပေါ်အောင်နေ့စဉ်နေ့စဉ်ဖရတ္တမဘဝင်အရတ္တဖို့တမဘဝင်စားပြီးဒိဋ္ဌံတော်မူရပါတယ်နော် အဲ့ဒီပုံစံလိုပဲဘုန်းကြီးတို့လူသားတွေမှာလည်းဝေဒနာအမျိုးမျိုးဆင်းရဲတဲ့ဝေဒနာအမျိုးမျိုးတွေလည်းရှိတယ်ချမ်းသာတဲ့ဝေဒနာအမျိုးမျိုးတွေလည်းရှိကြတယ်သူသီးသန့်ကံလေးတွေရှိတယ်အဲ့ဒီကံတွေကိုကုံစင်အောင်ရှုနိုင်မလားအဲ့ဒါကတော့မရှုနိုင်ဘူးသို့တော့တချို့တော့ဒစိတ်ဒေသလောက်တော့ရှုလို့ရတယ်တချို့တော့ဒစိတ်ဒေသဆိုတာကနမူနာလေးတစ်ခုပြောရင်ယောဂီတူကသူ့မှာဒီဘဝမှာပန်းနာယောဂရှိတယ် ဒါပြန်လေသူ့ပဋိသန္ဓေအကျိုးကိုပေးတဲ့ကံကတခြားဒီပဏ္ဏယောဂဘာကြောင့်ဖြစ်တယ်လဲဆိုတာကို तू ကပြန်ပြီးအတိတ်ကိုလှမ်းပြီးရှုလိုက်တဲ့အခါမှာအတိတ်ဘဝမှာကလေးဘဝနဲ့ဘုန်းကြီးတို့တောမှာမွေးတဲ့ကလေးတွေရဲ့ဒါကံပေါ့လေနော်တောမှာကတော့အခုလိုဟီတာတို့ဘာလို့အဆင့်မြင့်မြင့်မရှိပဲဘူးနော်မရှိတော့ဘာလို့ကလဲအမိုက်တွေစုပြီးမီးလောင်ရတာပဲဘုန်းကြီးတို့ငငယ်ကလည်းဒီလိုပဲလှုံခဲ့ရတာပဲ အဲဒီတော့အမိုက်တွေစောင်းသွင်းသိအေးလာပြီဆိုရင်အမိုက်တွေစုပြီးမိလုံတော့အဲဒီမှာသူကပြဿနာဘာဖြစ်သွားလဲဆိုတော့မိလုံနဲ့ဒီမိဘုံနဲ့မလန့်မကန့်မှာခါကျင်တို့တစ်ခုကကြလာတော့အဲဒီခါကျင်တို့ကိုကောက်ပြီးသူကဒုတ်ကလေးနဲ့ထိုးပြီးတော့မိဘုံနဲ့ထည့်လိုက်မိတာဒီကံလေးပဲအဲဒီကံကဒီဘောမှာအသက်သူရှူလို့မရအောင်အခုကဘဏ္ဍာယောဂလာဖြစ်တယ်ခုလိုမပြောက် ကံရဲ့အကျိုးမကုံမချင်းကမပြောင်းနိုင်ပါဘူးတခြားကြတချို့ကံတချို့ယောဂါတွေဟာအတိတ်ကံနဲ့ဆက်နေတော့ဘယ်လို့မှကုလို့မရဘူးဘုရားရှင်လည်းဒီခန္ဓာဝေဒနာဟာဘယ်လို့မှကုလို့မရအောင်ဒါကြောင့်ကံတွေကိုနည်းနည်းတော့သတိထားကြပေါ့နော်နောက်တစ်ခုကခုနကဂတိငါးဓာမှလည်းဒီကံကအကျိုးပေးပြီဆိုရင်ကောင်းမှုကုသိုလ်ကံတွေကဂတိတံပတ္တိဖြစ်မှအကျိုးပေးမယ်ဒါပေမဲ့လို့ဂတိဝိပတ္တိဖြစ်ခဲ့ရင် သူအကျိုးမပေးနိုင်ဘူးအဲ့ဒီအကြောင်းကိုလည်းဘုရားရှင်ကဆက်ပြီးဟောတယ်ဟောတာကခုနကဇန်နုသောနိဘုံနာကြီးကသူကမေကွန်းဆက်မေးတယ်ကဲအရှင်ဂေါရမတပည့်တော်တို့ဒီကွယ်လွန်သွားတဲ့ပုဂ္ဂိုလ်လည်းဘယ်ကိရောက်တယ်ဆိုတော့တပည့်တော်တို့မသိဘူးအကယ်၍သူကခုနကကျွတ်တဲ့ကျွတ်ထိုက်တဲ့ပြိတ္တဘုရားမရောက်ဖဲအခြားဂတိတစ်ခုခုကိုရောက်နေခဲ့မယ်ဆိုရင်တပည့်တော်တို့ကလည်းဒီကကောင်းမှုကုသိုလ်ပြုတယ်ဒီလိုဆိုရင်ဒီကုသိုလ်ဘယ်သူရမလဲတဲ့ဩ ကောင်းမှုကုသိုလ်ပြုတဲ့ပုဂ္ဂိုလ်အချင်းချင်းဖြစ်တယ်လို့ငါဘုရားမဟောပါဘူးကောင်းမှုကုသိုလ်ပြုတဲ့ပုဂ္ဂိုလ်ကတော့ဒီကုသိုလ်ရဲ့အကျိုးတရားကိုဒီနေ့ရရှိမှာဖြစ်ပါတယ်ဆိုပြီးဘုရားရှင်ကအမိန့်ရှိတော့အရှင်ဘုရားအရှင်ဘုရားပြောတာကဒီလိုဆိုရင်အရာဌာနမဟုတ်တဲ့နေရာမှာကုကံတွေကအကျိုးပေးတယ်လို့အရှင်ဘုရားပြောကျင်နေသလားတဲ့သူကမကျင်တတ်ဘူးအလိုဒါနပြုတာကသေသွားတဲ့ပုဂ္ဂိုလ်တွေအတွက်ညီရပြီးပြုတာ အကျိုးတရားကကောင်းမှုကုသိုလ်ပြုတဲ့ပုဂ္ဂိုလ်ရနိုင်တယ်ဆိုတော့သူကသိလက်မခံကြဘူး။ဟောရပါတယ်။ဆိုပြီးတော့အဲ့မှာမြတ်စွာဘုရားကကောင်းမှုကုသိုလ်ကိုခွဲရန်ချပြီးတော့နည်းနည်းလေးဝေဖန်ပြောတယ်ဆိုလိုတာကတော့သီလစင်ကြင်ရင်သီလစင်ကြင်နေတဲ့ပုဂ္ဂိုလ်ပြုတဲ့ကံကတော့ကောင်းတဲ့နေရာမှာသွားပြီးအကျိုးပေးမယ်ဒါပြင်လည်းဒီကောင်းမှုကုသိုလ်ပြုတဲ့ပုဂ္ဂိုလ်ကသီလကမစင်ကြင်ဘူးဟိုဗန္ဓတိဗဒ္ဒကံတို့ အာရိဏဒနာကံတို့ဘောလေဒါကြီးကံနေမကောင်းတဲ့ကံတွေထူထောင်ပြီးတော့မှသူကရရှိတဲ့ပစ္စည်းနဲ့သူကလှူတယ်ခက်ဖို့အဲဒီလိုလှူလိုက်တဲ့အခါကျတော့သူ့ကံကအရှင်ဟောကောင်းသေးလားကံမှပိုးထိုးနေတယ်နော်ပိုးတွေကထိုးနေတဲ့အခါကျတော့ကိလေသာပိုးတွေထိုးထားတဲ့ကံဖြစ်နေတော့ဒီကံကဖုံဖုံပြို့ပြို့အကျိုးမပေးနိုင်ဘူးအကျိုးမပေးနိုင်တဲ့အချိန်ကကျတော့ဒီအကုသိုလ်ကံတွေကြောင့်သူကဥပမာဆင်ပြေတယ်ထားတော့ ဆင်းဘဝမှာဆင်းနဲ့ထိုက်တန်နေတဲ့အစာအာဟာရတွေကိုဝဝလင်းလင်းဒီကောင်းမှုကုသိုလ်ကံကြောင့်စားရမယ်မြင်းဖြစ်တဲ့ထားမြင်းဘဝမှာကောင်းမှုကုသိုလ်နဲ့ထိုက်တန်တဲ့မြင်းနဲ့ထိုက်တန်တဲ့မုံမြတ်မြတ်အစာအစာတွေကိုစားရမယ်ခွေးဖြစ်တဲ့ထားခွေးနဲ့ထိုက်တန်တဲ့အစာတွေဝဝစားရမယ်ခွေးတွေပါစားတယ်ဒီကခွေးမပြောဘူးနော် ဘုန်းကြီးတို့နိုင်ငံခွေးကိုကြည့်ပါဘာတွေစားတယ်ဆိုတာသိလိမ့်မယ်နော်ဒီတော့မိမိထူထောင်လိုက်တဲ့ကံကကြည့်နော်အကယ်၍သီလသာစင်ကြယ်ခဲ့မယ်ဆိုရင်ဒီဒါနကောင်းမှုကုသိုလ်ကံကစကြယ်ပြမင်းတော်လည်းဖြစ်နိုင်ပါတယ်နော်ဒါပေမဲ့ဒီဥစ္စာဂတိကချွတ်တဲ့နေတော့ဂတိတံပတ်တိမဖြစ်တော့ဒီကံဒီဟာစကြဝဠာမင်းဖြစ်ဖို့အကျိုးပေးနိုင်သေးလားမပေးတော့ဘူးခုနက ခွေးဘွားမှာဝါဝါစားဖို့မြင်းဘွားမှာဝါဝါစားဖို့ဆင်ဘွားမှာဝါဝါစားဖို့စသည်ဖြင့်ဒီလိုသွားအကျိုးပေးတယ်ဒီတော့မြင်းတို့ဆင်တို့ဘာတွေစားနေလဲလှမ်းကြည့်ပါသူတို့စားနေတဲ့အစာဟာရကမွန်မြတ်တယ်ဆိုတော့လေဒီမြတ်တို့ဘာတို့ညာတို့နည်းနည်းပါးပါးပဲရှိတာကိုလူတုံးကအလှူဒါနကဒီလိုဟာမျိုးဟုတ်သလားမြတ်တွေဟုတ်သလားမဟုတ်ပါဘူးအစ်င့်မြင့်မြင့်ကိုလှူခဲ့တာအဲ့ဒီအာဟာရလောက်ကိုပြန်ရသလားမရဘူးဘာဖြစ်လို့လဲဂတိဝိပ္ပတ္တိပဲနော်ဂတိကချွတ်တဲ့ ဂတိကဘာကြောင့်ချုံးတရားလဲဆိုတော့ခုနကအကုသိုလ်ကံကအကျိုးပေးနေတယ်ကံတစ်ခုကိုထူထောင်တဲ့အခါမှာကုသိုလ်နဲ့အကုသိုလ်နှစ်ခုရောရှက်ပြီးပြုလိုက်တဲ့အတွက်ယခုလိုဖြစ်တယ်ဘာပဲဖြစ်ဖြစ်ဝိပဿနာရှုတဲ့ပုဂ္ဂိုလ်ကအဲ့ဒါသိရမယ်နော်အဲ့ဒီဟာသိအောင်ရှုရမယ်ဆိုတဲ့အခါကျတော့မသိခင်မှာဘာအရေးကြီးတယ်ရှုခွက်မှာဒီရှုခွက်နဲ့ပတ်သက်ပြီးတော့မစွတ်မပုတ်စာပင်မကျွမ်းကျင်တဲ့ပုဂ္ဂိုလ်တချို့ကဝေဖန်ကြတယ်ဒါအပင်ငြိမ်းရမှရှုနိုင်တာအထက်က အတိတ်ကဖြစ်ပြီးပြီးမရှိဘူးမရှိတာအဘိညာဉ်ရမရှိတာအဘိညာဉ်မရဘယ်လုံးမှမရှိနိုင်ဘူးဒီလိုတချို့ပြောပြတယ်အဲ့ဒီမှာဟိုဘက်စာမျက်နှာ329ကိုကြည့်လိုက်ပါနော်အဘိညာဉ်နဲ့ဝိပဿနာဉာဏ်ဆိုတာလေးရှိတယ်ဘုဗ္ဗနိဝတံဒုတိအဘိညာဉ်ဖြင့်အတိတ်ကိုရှု၍ရသည်ဟူသောအဆိုတိလိကျမ်းဂန်များ၌လာရှိဒီဘဇက္ခုအဘိညာဉ်ဤအစိမ့်ပိုင်းတစ်ခုဖြစ်သောအနံကရန္တညာဖြင့်လေး အနာဂတ်ကိုရှုရသည်ဟူသောအဆိုလိကျမ်းဂန်များ၌လာရှိဤအဆိုများနှင့်ပတ်သက်၍အလွယ်တကူလက်ခံနိုင်တော်လိဝိပဿနာဉာဏ်ဖြင့်လိအတိတ်နာကခန္ဓာတို့ကိုရှု၍ရနိုင်သည်ဟူသောအဆိုမိတ်နှင့်ပတ်သက်၍အဆိုမိတ်နှင့်ပတ်သက်၍ဂါလက်မခံလိုကြပေတဲ့နော်ဝိပဿနာဉာဏ်ဖြင့်လေအတိတ်နာကဥပါဒဏ်တဲ့ခန္ဓာတို့ကိုရှု၍ရနိုင်သည်ဟူသော အစိုးမိတ်နဲ့ပတ်သက်သောဘုရားဟောပါဠိတော်နဲ့အထက်ကရာအဖွင့်တော်မှာအောက်ပါအတိုင်းဖြစ်ပါသည်တဲ့ဒါဘုရားဘုရားရှင်ကလည်းရှုလို့ရတယ်လို့အတိအကျဟောထားပါတယ်နော်ဘယ်လိုဟောလဲယေဟိဂေစီဘိက္ခဝေသမနာဝါပြမနာဝါအနေကဝိဟိတံပုပ္ပေနိဗ္ဗာတအနုတ္တရမာနအနုတ္တရန္တိတပ္ပေတိပိစုဘာရဏေခန္ဓေအနုတ္တရန္တိဣတိတံဝအညတရံ ။နာယုတ်ပါဠိတော်ဒုတိယအတွက်ဇာမျက်နှာ87ခိစ္စနိယသုတ်တံမှာဘုရားရှင်ဟောကြားထားတော်မူတဲ့ဒေသနာဖြစ်ပါတယ်နော်။ဘာပြောလဲ။ယဟန်တို့အချို့သောသမဏတို့သည်၎င်းအချို့သောဗြဟ္မဏတို့သည်၎င်းတပန်းမကများပြားလှစွာသောရှေ့၌နေခဲ့မှုသောခန္ဓာအစဉ်ကိုဉာဏ်ဖြင့်အစဉ်လျောက်၍အောက်မေ့ကြဂုံသည်ရှိသောဉာဏ်ဖြင့်အစဉ်လျောက်၍အောက်မေ့နိုင်ကြဂုံ၏ထိုအလုံးစုံဂုံသောဉာဏ်ဖြင့်အစဉ်လျောက်၍အောက်မေ့နိုင်ကြဂုံသောသမဏဗြဟ္မဏတို့သည် ဥပါဒဏ်နဲ့ခန္ဓာ၅ပါးတို့ကိုတော်၎င်းထိုဥပါဒဏ်နဲ့ခန္ဓာ၅ပါးတို့၏တဘာဘာကိုတော်၎င်းဉာဏ်ဖြင့်အစဉ်လျောက်၍အောက်မေ့နိုင်ကြကုန်၏ဒါဘုရားကအတိအကျဟောတာအဲ့ဒီအချက်နဲ့ပတ်သက်ပြီးဒီမှာပုဗ္ဗေနိဝါဒဆိုတာနဲ့ပတ်သက်လို့အဓိပ္ပာယ်ကိုအထက်ကရာကရှင်းထားတယ်ပုဗ္ဗေနိဝါတန္တိနဣဒံအဘိညာဝတေနအနုတ္တရဏံတန္တယဝုဒ္ဒံဝိပဝတနာဝတေနပါဏပုဗ္ဗေနိဝါတံအနုတ္တရံတေတမနဗြဟ္မဏေတန္တယေတံဝုဒ္ဒံ ရှေ့နဲ့နေခဲ့မှုတဲ့ခန္ဓာအစဉ်ဆိုတဲ့ဒီစကလုံးကိုဘုရားရှင်ပြောနေတာကပုဗ္ဗေနိဝါဒနုဒ္ဓရိအဘိညာဉ်ဖြင့်အတိတ်ကိုလှမ်းရှုတာကိုပြောနေတာမဟုတ်ပါဘူးတဲ့ဝိပဿနာဝသေနဝိပဿနာဉာဏ်ဖြင့်ရှင်းတဲ့နေခဲ့မှုတဲ့ခန္ဓာအစဉ်ကိုဉာဏ်ဖြင့်အစဉ်လျောက်ရအောင်မြဲတဲ့သမဏဗြဟ္မဏတွေကိုရည်ရွယ်ပြီးတော့သာမြတ်စွာဘုရားကဟောနေခြင်းဖြစ်ပါတယ်အကြောင်းကဘာလဲဆိုတော့ဟိုဘက်မှာနည်းနည်းလေးဖတ်ကြည့်နော် ဟုတ်တော်ကဝိပဿနာဉာဏ်၏အစွမ်းဖြင့်အတိတ်နဲ့နေခဲ့မှုသောခန္ဓာစဉ်ကိုဉာဏ်ဖြင့်အစဉ်လျောက်၍အောင့်မေ့ကြကုန်သောသမဏပြမဏတို့ကိုရည်ဝေတော်မူ၍ဤပုဗ္ဗေနိဝါဒနိဝါတံဟူသော စကားတော်ကိုဘုရားရှင်သည်ဟောကြားတော်မူအပ်ပေသည်ထို့ကြောင့်ပင်လျှင်သဗ္ဗေတိပိစုပါရဏေခန္ဓာအနုတ္တရံတိဣတိတံဝအညတရံထိုအလုံးစုံသောသမဏပြမဏတို့သည်ဥပါဒณะခန္ဓာ၅ပါးတို့ကိုမူလီဉာဏ်ဖြင့်အစဉ်လျောက်၍အောင့်မေ့နိုင်ကြကုန်၏ ထိုဥပါဒနဲ့ခန္ဓာ၅ပါးတို့တွင်တဘာဝကိုသောမူလိညာဖြင့်အစဉ်လျောက်၍အောက်မေ့နိုင်ကြကုန်၏ဒီလိုဟောထားတယ်နော်ဤသို့ဘုရားရှင်သည်ဟောကြားတော်မူပေသည် အကြောင်းကဤသို့ဖြစ်ဘုဗ္ဗေနိဝါဒနုတ္တိအဘိညာအစွမ်းဖြင့်ရှင်းတဲ့နေခဲ့ဘူးသောခန္ဓာအစဉ်ကိုညာဖြင့်အစဉ်လျောက်၍အောက်မေ့သောတမနာပြမနာအားတိလောကုတ္တရာတရားများပါဝင်သည့်ခန္ဓာ၅ပါးတို့သည်၎င်းနှစ်လောကုတ္တရာတရားများမပါဝင်သည့်ဥပါဒနဲ့ခန္ဓာ၅ပါးတို့သည်၎င်း 3ခန္ဓာနှင့်ဆက်ဆံနေသည့် အမျိုးအနွယ်ရုပ်အစဉ်အစာဟာရဒုက္ခဒုက္ခစသည်တို့သည်၎င်းအမည်နာမပညာအမျိုးမျိုးသည်၎င်းဤလေးမျိုးသောအချင်းဟာသည်ပုပ္ပနိဝါဒံတို့သည်အဘိညာဉ်ဤအာယုံဖြစ်သည်သာဒီတလောကပြောခဲ့မှုပါတယ်နော်ဘုန်းကြီးတို့ဘုရားရှင်ဆိုကြပါစို့ဘုရားရှင်ကပုပ္ပနိဝါဒံတို့သည်အဘိညာဉ်ဖြင့်လှမ်းမြော်ကြည့်လိုက်တဲ့အခါမှာအတိတ်ကဒီပင်ကရာဘုရားရှင်ကိုလည်းမမြင်ဘူးလားမြင်တယ်ဒီပင်ကရာဘုရားရှင်သန္တာမှာကလောကုတ္တရာတရားတွေထင်ရှားရှိနေတဲ့အတွက်သူ့တန်တန်တည်ရှိနေတဲ့ ယုံနံတွေကိုတော့ခန္ဓာလို့ခေါ်ပါတယ်နော်ဆူတောင်းပန်ထွန်နေတဲ့သူမေတ္တာရှင်ရဲ့တည်းရဲ့တန်တမတိရှိတဲ့ခန္ဓာတွေကိုလည်းလှမ်းရှုရှုလို့မရဘူးလားရတယ်ဒါကသူကလောကုတ္တရာတရားများသူ့မှာမပါသေးတော့သူ့ကိုတော့ဥပါဒဏ်နဲ့ခန္ဓာခေါ်တယ်အလားတူပဲအဲ့ဒီနောက်တော်မှာဆူတောင်းပန်ထွန်နေကြတဲ့သူမေတ္တာအမျိုးသမီးဥဆောင်နေတဲ့အမျိုးသမီးတွေရဲ့ခန္ဓာကိုလည်းလှမ်းရှုရှုလို့ရတယ်နော် ဒီအမျိုးသမီးတွေကတော့ဘုန်းကြီးတို့ဘုရားရှင်ပွင့်တဲ့အခါမှာကြွတောင်းဝင်ပြစေဆိုပြီးသူတို့ကလည်းဆုတောင်းနေတဲ့အမျိုးသမီးတွေဖြစ်တယ်။ဒါသူတို့ရဲ့ဆန္ဒပဲအကယ်၍သူတို့ကြွချင်တယ်ဆိုရင်အနှစ်ပေါင်းတသိန်းမှဘုရားပွင့်နေတာအနှစ်တသိန်းတန်းအနှစ်တသိန်းလောက်မြတ်တရားအထုတ်လိုက်ရင်မရနိုင်ဘူးလား။ရနိုင်ပါတယ်ဒါပေမဲ့သူဟိုမှာမကြွချင်ဘူးဒီကမှကြွမှာ။သူဆန္ဒသူဆန္ဒနော်။ကဲအမည်နာမပြည့်ညတ်အမျိုးမျိုးဒီ၎င်း သူ့နာမည်အမေနာမည်ကဘယ်လိုအဖေနာမည်ကဘယ်လိုနေပြည်တော်ကနာမည်ဘယ်လိုရှင်မင်းကဘသူစသည်ဖြင့်အကုန်လုံးသိတယ်။ဒါပြင်လည်းဒီနေရာမှာဤလေးမျိုးသောအချင်းဟာသည်ဘုဗ္ဗေနိဝါဒနုတ္တိအဘိညာအာယုံဖြစ်တည်တာဒီယခုမှဘုရားရှင်ကဤလေးမျိုးသောအချင်းရာကိုညာဖြင့်အစဉ်ရောက်ရဲ့အောက်မေ့နိုင်ကြောင်းကိုမဟောပဲရှင်း၌နေခဲ့ဘူးသောဥပါဒဏ်နဲ့ခန္ဓာ၅ပါးကိုတော်၎င်းတဘာဘာကိုတော်၎င်းဉာဏ်ဖြင့်အစဉ်လျောက်၍အောက်မေ့နိုင်ကြောင်းကိုသာဟောတော်မူသည်ဖြင့် ဘုဗေနိဝါဒနုတ္တိအဘိညာဉ်ဖြင့်ရှင်းတဲ့နေခဲ့မှုသောခန္ဓာအစဉ်ကိုအစဉ်လျောက်၍အောက်မေ့မှုကိုရွေတော်မမူပဲရှင်းတဲ့နေခဲ့မှုသောခန္ဓာအစဉ်ကိုဝိပဿနာဉာဏ်ဖြင့်အစဉ်လျောက်၍အောက်မေ့မှုကိုသာရွေတော်မူကြောင်းကိုသိရှိနိုင်ပေသည်ထိုသို့ဝိပဿနာဉာဏ်ဖြင့်ရှင်းတဲ့နေခဲ့မှုသောခန္ဓာအစဉ်ကိုအစဉ်လျောက်၍အောက်မေ့ရာ၌ဇုံတရားသောပုဂ္ဂိုလ်တ attva ကိုအစဉ်လျောက်၍အောက်မေ့သည်ကမဟုတ် အတိတ်နဲ့ချုပ်ခက်လေပြီးသောရုပ်ဝေဒနာသင်ညာသင်္ခါရဝိညာဉ်ကိုယ်သာဝိပဿနာဉာဏ်ဖြင့်အစဉ်လျောက်၍အောက်မေ့နိုင်သည်ဟုလိုသည်တဲ့နော်ဒါကတန်ရုပ်အထက်ကရာဒုတိယအတွဲစာမျက်နှာ81တန်ရုပ်အထက်ကရာအလားတူပဲဒုတိယအတွက်စာမျက်နှာ200အမ်တန်ရုပ်ဒီကထင်တယ်နော်စာမျက်နှာ266အဲ့ဒီမှာရှိပါတယ်နော်ဒီတော့ ဒီဘုဗ္ဗေနိဝါဒနောတိအဖြစ်ညင်းတဲ့ဝိပဿနာဉာဏ်တို့ရဲ့ထားစွမ်းအားကွဲပြားပုံလေးပဲဝိပဿနာဉာဏ်ဖြင့်လည်းအတိနာဂကိုရှုနိုင်ပုံရှုရပုံရှုရလီရရှိနိုင်ပုံကျမ်းကအထောက်ထားများပဲတဲ့နော်ဘုရားရှင်ဤမုခဘတော်မှတည့်ရထွက်ပေါ်လာတဲ့ဗျာဒိတ်တော်အတန်တမျိုးဖြစ်ပါတယ်တဲ့ဒါဘုရားတရားကိုယုံကြည်တယ်ဘုရားစကားကိုယုံကြည်တယ်ဆိုရင်တော့ဒါလက်ခံဖို့လိုတယ်နော်ဝိပဿနာဉာဏ်နဲ့လည်းရှုလို့ရပါတယ်နော်ဒီတော့နမူနာလေးတွေကတော့ဘုန်းကြီးတို့အရှင်သူတိမပဲဟို နိဒနာဝက်ကသံယုတ်ပါဠိတော်မှာလာပါတယ်အရှင်သုတိမသုတ်တံဆိုတာနော်အရှင်သုတိမကသူကသာသနာ့ဘအယူဆရှိတဲ့ပရပိုက်တစ်မျိုးပါသို့တော့ဘုရားရှင်ရဲ့သာသနာတော်ကသိထွန်းလင်းထောက်ပါလာတော့သူတို့ပရပိုက်ဒီရဲ့သာသနာကနည်းနည်းမှိမ့်မိန်သွားတယ်မှိမ့်မိန်လိုက်တဲ့အခါသူတို့စီဝေးပြီးတိုင်ပင်ကြတယ်တို့ဒီတိုင်းနေလို့တော့မဖြစ်ဘူးရှင်ဂေါတမသာသနာကသိပြီးတိုးပွားနေတော့တို့ ဘယ်လိုအကြောင်းကြောင့်ရှင်ဂေါတမသာသနာဟာဒီလောက်ထိတိုးတက်နေရတယ်ဆိုတာတို့သိအောင်လေ့လာဖို့တော့လိုနေပြီနီးယူရမယ်အဲ့တော့နီလန်းတွေယူပြီးတို့သာသနာမှာသူနီလန်းအတက်တို့လည်းလောက်ကြမယ်ပြုတ်လောက်ကြမယ်ဆိုရင်တော့တို့လည်းဒီကိုယ်ွယ်စိကနေတဲ့ပုဂ္ဂိုလ်တွေပြန်ပြီးတော့ရရှိနိုင်တယ်ဆိုပြီးတရားခိုးဖို့ဆိုတဲ့ဥတည်ချက်နဲ့သူကသန္တနာဘုံကိုဝင်ရောက်ပြီးရှင်ဟန်ပြုတယ်။သို့တော့ဘုရားရှင်ကထိုချိန်ကမှဝိနည်းဒေသနာတော်မှာတိခါဘုတ်ကပညာထားပြီးဖြစ်နေတယ် သာသနာ့ဘအယူဆရှိတဲ့ယသိပရပိုက်တွေယသိယဟံတခြားတခြားတခြားသာသနာမှာယသိယဟံပြုခဲ့မှုတယ်ဆိုရင်ဒီဘုရားရှင်ရဲ့သာသနာတော်ကိုဝင်ရောက်ပြီးရှင်ဟံပြုခြင်းတဲ့ပုဂ္ဂိုလ်ကတိဋ္ဌိယပရိဝါဒခေါ်တဲ့နော်ပရိဝတ်ဓမျိုးစောင့်တည်ရပါတယ်ဘလောက်ကြာလဲဆိုတော့၄လအနည်းဆုံးစောင့်တည်ရတယ်ဘာသူစောင့်ကြည့်ကြတကယ်တမ်းတန်တန်ရှင်းရှင်းနဲ့သာသနာ့ဘဝဝင်ရောက်ပြီးရှင်ဟံပြုခြင်းလားသို့မဟုတ်သူ့မှာဘယ်လိုဥတ္တိချက်တွေရှိလဲတဲ့အကက်ခတ်လို့လည်းရအောင် အဲကျင့်ဝတ်ပฏิပတ်တွေရှိတယ်သို့တော့ဘုရားရှင်ကရှင်ဟန်နန္ဒကိုခေါ်ပြီးတော့ကဲရှင်ဟန်ပြုပေးလိုက်ပါဘာဖြစ်လို့လဲဆိုတော့ဒါဘုရားရှင်ကခွင့်ပြုချက်ပဲသူကနှစ်ရက်သုံးရက်နဲ့ယဟန်နာဖြစ်မယ်ဆိုတော့ဘုရားရှင်ကမြင်နေတယ်အဲ့ဒါနဲ့ကဲရှင်ဟန်ပြုပေးလိုက်ဒါဘုရားကအမိတ်မီဆိုရင်ဒါအကြောင်းရှိပြီဆိုတာလားဒါရှင်ရှင်အနန္ဒာတို့ရှင်သာရိပုတ္တရာတို့အလုံးနားလဲတယ်နားလဲတော့အဲ့ဒါရှင်ဟန်ပြုပေးလိုက်တယ်ပြုပြီးတဲ့အခါကျတော့သူကဘာလုပ်လဲ ဟိုမှာယဟန္တာမထေရကြီးတွေမြတ်စွာဘုရားလာပြီးကြောနေတယ်သူကတရင်ကြရင်သွားပြီအရှင်ဘုရားတို့ဇန်တွေဘယ်လောက်များရလဲဘယ်ဇန်တွေဘယ်ဇန်တွေရလဲအရှင်ဘုရားတို့အဘိညာဉ်တွေဘယ်လောက်များရလဲအဲ့ဒါတွေသူကရှောက်ရှောက်မေးမင်းနဲ့မနောက်တော့တချို့ယဟန္တာမထေရကြီးတွေကိုသူကကတ်မေးလိုက်တော့ဟာတို့ဘာဇန်မှလည်းမရဘူးအဘိတို့ဘာအဘိညာဉ်မှလည်းမရဘူး ပညာဝိမု ക്ത တို့ဟာပညာဖြင့်ကိလေသာတို့မှလွတ်မြောက်လာတဲ့ပုဂ္ဂိုလ်တွေဖြစ်တယ်ဆိုပြီးပြောတော့သူကနားမလည်နိုင်နားမလည်နိုင်တဲ့အချိန်ကကြတော့ဘုရားရှင်တန်သူတော်ချင်းကပ်ပြီချင်းကပ်တဲ့အချိန်ကကြတော့ဘုရားရှင်ကပုပ်ဘေခေါ်ဒီအကျိုးကြောင့်နေသူကတင်ပြလျှောက်ထားတယ်တပည့်တော်နားမလည်ဖြစ်နေတယ်ဇန်လည်းမရဘူးအဘိညာဉ်လည်းမရဘူးဒါပြည့်နဲ့ဒီပုဂ္ဂိုလ်တွေကအခုယဟန္တာဖြစ်နေကြတယ်ဒီအချက်နဲ့ပတ်သက်ပြီးတပည့်တော်နည်းနည်းလေးတန်တရား ဖြစ်နေတယ်တပည့်တော်နားမလည်နိုင်ဖြစ်နေတယ်အဲ့ဒါနဲ့ဘုရားရှင်ကပုပ်ပွေခေါ်သူတိမဓမ္မထိတိညာဏပစ္စာနိဗ္ဗာန်ဉာဏဓမ္မထိတိအမြင်ရတဲ့ဝိပဿနာဉာဏ်ကရှေ့ကဖြစ်တဲ့အဲ့ဒီရင့်ကျက်လာတဲ့ဒီဝိပဿနာဉာဏ်ရဲ့နောက်မှာအရိယာမဉာဏ်ကနိဗ္ဗာန်ကိုအာယုံယူပြီးတော့ဖြစ်ပါတယ်ဆိုပြီးတော့ဒီလိုဟောတာဟောလိုက်တော့လည်းသူကနားမလဲဘူးနားမလဲတော့မှဘုရားရှင်ကအဲ့အနတ္တလက္ခဏာသုဒ္ဓမ္မလာတဲ့အတိုင်းတေပရိဝတ္တဓမ္မဒေသနာတော်တွေကိုဟောပြပါတယ် ဟောပေးလိုက်တော့ဘုရားရှင်ဟောတော်မူတဲ့တရားတော်ကိုသူကအစဉ်လိုက်ပြီးရှုပွားသုံးသပ်နိုင်တဲ့အတွက်ဒေသနာလဲဆုံးတော့အရတ္တဖို့တည်သွားတယ်အရတ္တဖို့တည်သွားတဲ့အချိန်ခါကျတော့မှဘုရားရှင်ကသူ့ကိုမေခွန်းတစ်ခုမေးတယ်သူကသင်ခုလိုတရားထုတရားမြောက်ကိုရတဲ့အခါမှာအဲ့မှာဘုရားရှင်ကပရိစ္ဆသမုပ္ပါကိုစမေးတာပါနော်အဝိဇ္ဇာကြောင့်သင်္ခါရဖြစ်ပုံသင်္ခါရကြောင့်ဝိညာဉ်ဖြစ်ပုံဒါတွေကိုသင်သိသလားမေးလိုက်တော့အလုံးသူကသိပါတယ်တပည့်တော်မြင်တယ် အလားတူပဲအဝိဇ္ဇာချုပ်လို့သင်္ခါရချုပ်တာသင်္ခါရချုပ်လို့ဝိညာဉ်ချုပ်တာသင်အားလုံးသိပါသလားအဲ့ဒါတွေမေးတော့လေတပည့်တော်အကုန်လုံးသိပါတယ်နော်အဲ့ဒီလိုသိနေတဲ့သင်ဟာဆံရသလားလို့ဘုရားကမေးတပည့်တော်မရပါဘူးအပင်ကြီးတွေကိုရလားတစ်ခုပြီးတစ်ခုရောက်ပြီးတော့လေမရပါဘူးဆိုပြီးပြန်ဖြေတယ်နော်ဒီလိုဇံလည်းမရအပင်ကြီးလည်းမရဘဲနဲ့သင်ဘယ်လိုလုပ်သိလဲဆိုပြီးဘုရားရှင်ပြောတော့မှထပြီးသူဘုရားရှင်ဝန်ချတောင်းမှန်ကြော့တယ်နော်ဆိုလိုတာကဇံပင်ကြီးမရဘဲနဲ့လည်းရှုရတဲ့ထုံးနေ ရှိနေပါတယ်သာသနာတော်မှာနော်အဲ့ဒီပညာဝိမု ക്ത ယဟန်တော်တွေဒုက္ခဝိပဿကခေါ်တာပေါ့ဒါတွေအများကြီးရှိနေတယ်ဒါကြောင့်ဘုန်းကြီးတို့ဒီဝိပဿနာလုပ်ငန်းခွင်မှာ ရှေ့ပိုင်းမှာဘုန်းကြီးတို့ဒီယုံကြည်ချက်ကလေးတွေပြည့်ပြည့်ဝဝရှိနေဖို့တော့လိုတယ်သို့တော့ကဲလုပ်ငန်းခွင်စခြင်းပြီးဘာကနေစမလဲဟောဒီမှာကြည့်နံပါတ်339ကိုကြည့်လိုက်နော် ပြည့်စရာပရိခေပညာဓမ္မထိတိဉာဏ်တွေ့တယ်မလားနာမရူပဘာဝထာနေဉာဏန္တိအဝတ္တဝဧဝံကတ္တမဓမ္မထိတိဉာဏန္တိဥဒ္ဒန္တိစေပြည့်စရာပရိခေနေဝပြည့်စရာသမုပ္ပန္နပရိခေတတသိတ္တတာပြည့်စရာသမုပ္ပန္နေဟိအပရိခေတေပြည့်စရာပရိကဟောနတ္တကဟောတိခါတောတတ္တမဓမ္မထိတိဉာဏဂဟေနေနေဝတတ္တဟေတုဘုဒ္ဓပုဗ္ဗေသိတ္တနာမရူပဘာဝထာနဉာဏဥဒ္ဒမယောဟောတိတိဝတိတ္တဖံ ဒါပရိသမီရမက်ကအထက်ကရကအရှင်းထားတာဘာပြောတာလဲအကြောင်းတရားတို့၌အကျိုးတရားတို့ကို ဖြစ်ပေါ်စေနိုင်သောစွမ်းအင်များရှိနေကြတယ်။ယင်းစွမ်းအင်များထင်ရှားရှိနေခြင်းကြောင့်အကြောင်းတရားတို့သည်အကျိုးတရားတို့ကိုဆောင်ထားနိုင်ကြ၏ဟုဆိုရ၏နော်။ထို့ကြောင့်အကျိုးတရားတို့သည် အကြောင်းတရားတို့ကြောင့်သာတည်လီတည်နေကြရဖြစ်လီဖြစ်နေကြရသောကြောင့်ယင်းအကြောင်းတရားတို့သည် အကျိုးတရားတို့၏တရားဓမ္မထိတိမြည်သဘောပေါက်တယ်နော်။ ယင်းအကျိုးတရားတွေတရားအကြောင်းတရားတို့ကိုထိုးထွင်းသိတတ်သောဉာဏ်သည်ဓမ္မထိတိဉာဏ်မြည်ဤယ၌နာယုတ်ကိုပိုင်းခြားမှတ်သားတတ်သောနမရူပဝဝဌာဏဉာဏ်ဟုမဟောပဲအဘဲကြောင့်ဓမ္မထိတိဉာဏ်ဟုဟောတော်မူအပ်ပါသည်ဟုမူအဖြေမှာဤသို့ဖြင့်အကြောင်းတရားတို့ကိုသိသိချင်းပင်လင်သိသိချင်းဖြင့်ပင်လင်အကျိုးတရားတို့ကိုသိသိချင်းဤပြည်စည်းသွားသောကြောင့်ဖြစ်မံပေသည်အကျိုးတရားတို့ ကိုအကျိုးတရားကိုမသိသိရသေးသည်ရှိသောအကြောင်းတရားကိုသိသိခြင်းလုပ်ငန်းရပ်ကိုပြုလုပ်ဖို့ရန်မစွမ်းနိုင်ပေအကြောင်းတရားနှင့်အကျိုးတရားတို့ကိုဖြစ်စေနိုင်သောစွမ်းအင်ရှိသည်မှန်တော်လိယင်းအကြောင်းတရားကြောင့်ဖြစ်ပေါ်လာသောအကျိုးတရားကိုဉာဏ်ဖြင့်ပိုင်းခြားယူနိုင်ပါမှသိသိနိုင်ပါမှသာလျှင်ယင်းအကြောင်းတရားနှင့်အကျိုးတရားတို့ကိုဖြစ်စေနိုင်သောစွမ်းအင်ရှိသည်ဟုသိရှိနိုင်ပေသည်ဟုလိုထို့ကြောင့်ဓမ္မထိတိဉာဏ်ကိုတည့်ရယူငင်ထုံးဆောင်၍ခေါ်တော်မူခြင်းဖြင့်ပင်လျင် ထိုဓမ္မထိတိဉာဏ်ဤဆွဲမိဟာအကြောင်းရင်းဖြစ်သောဓမ္မထိတိဉာဏ်ဤရှေ့ကပြည့်စည်ထားပြီးဖြစ်သောနာမရူပဝဝဋ္ဌာဏဉာဏ်ကိုဟောပြီးသာလျှင်ဖြစ်သည်ဟုသိရှိပါလေနော်ဆိုလိုတာလေးကဓမ္မကြီးဘုရားရှင်တတိပ္ပံကျင့်စဉ်မှာနံပါတ်1ဟောလိုက်တာဘယ်လိုလဲဝိပဿနာပိုင်းမှာဣတိဣဇဒံဝါကာယကာအနုပတိဝိရတိစသည်ဖြင့်ဣဇဒံမှာရူပကာယနာမကာယကိုသိသိရမယ် အဲသိသိတယ်ဆိုတာနားမလဲဖြစ်တယ်တဲ့ဆိုတော့နော်သိသိတယ်ဆိုတာကတော့ညာနဲ့ပိုင်းခြားယူတာပါပဲနော်အချိန်မြေရှုလို့ရအောင်ညာနဲ့ပိုင်းခြားပြီးယူထားတာအဲဒီတော့အဲ့ဒီလိုညာနဲ့ရှုထားတဲ့ဟာကနမရူပပရိစေတညာနမရူပဘောဓာဏညာလို့လည်းခေါ်တယ်နော်အဲ့ဒီညာကရှေးဥစွာရရှိရမယ်ပြီးတော့မှမြတ်စွာဘုရားကသမုဒိယဓမ္မနုပါတိဝါကာသမိဝိရတိစသဖြင့်အကြောင်းတရားတွေထင်ရှားဖြစ်လို့အကျိုးတရားထင်ရှားဖြစ်ပုံကိုရှုဖို့ဟောထားတယ် ဟောထားလိုက်တော့အဲ့ဒီအကြောင်းတရားတွေဆိုတာကဘာတွေလဲဆိုတော့အဝိဇ္ဇာတဏှာဥပါဒံသင်္ခါရကံနော်ကောင်းပြီအလုံးဒါသိနေတယ်အဲ့ဒီအဝိဇ္ဇာကမင်းညာကဘုန်းကြီးရှင်းထားတဲ့အတိုင်းပဲသူကလောဘဒိဋ္ဌိအိုစုနံတရားတွေပဲစိတ်စိတ်သိအလုံး20သင်္ခါရကစိတ်စိတ်သိ34လုံးအဲ့ဒီအဝိဇ္ဇာတဏဥပဒံဆိုတဲ့ဒီစိတ်စိတ်သိနံတရားတွေကနံခန္ဓာ၄ပါး နော်သင်္ခါရကံဆိုတဲ့စေစရိတိ34လုံးသူတို့ကနံခန္ဓာ၄ပါးပဲသူတို့ကလည်းအဲ့နံခန္ဓာတွေကမိယဝတ္ထုရောမရှိဘဲနဲ့ဖြစ်သလားအတိတ်ကသူတို့မှာမိယဝတ္ထုအတိတ်ကဝတ္ထုရောနော်အဲ့ဒီယုတ်တွေကရူပခန္ဓာပေါင်းလိုက်တော့ခန္ဓာဘယ်နှပါလဲ၅ပါးအဲ့ဒီခန္ဓာ၅ပါးကို မသိသိတတ်ဖက်နဲ့ဒီဟာအကြောင်းတရားပါလို့ဘယ်လိုမှနားမလည်နိုင်ဘူးဒါပြောတာအဲ့ဒီခန္ဓာ၅ပါးကိုလှမ်းပြီးရှေးဥစွာသိသိရမှာ အဲ့တော့ဒီခန္ဓာ၅ပါးကိုသိသိချင်းဆိုတဲ့လုပ်ငန်းကိစ္စကအလိုလိုပြီးနေတယ်ဒါအကြောင်းတရားကိုသိသိပါဆိုရင်အကြောင်းတရားတွေဟာအလကားဖြစ်တာမဟုတ်ဘူးသူတို့ကလည်းယုံ nant ခန္ဓာအနေနဲ့ပဲဖြစ်တာအကြောင်းတရားတွေဆိုတာလည်းအကြောင်းယုံ nant ပဲအကျိုးတရားဆိုတာလည်းအကျိုးယုံ nant ပဲသူတို့လည်းယုံ nant ပဲသူတို့လည်းခန္ဓာ၅ပါးပဲအဲ့ဒီခန္ဓာ၅ပါးကိုလှမ်းပြီးရှုနိုင်မှဒီခန္ဓာ၅ပါးတို့ရဲ့စွမ်းအင်တတ္တိကြောင့်ဒီဘဝမှာယုံ nant တွေဖြစ်နေတယ်မဖြစ်ဘူးဆိုတာသိမှာသူကနော်အဲ့ဒီတော့အဲ့ဒီအပိုင်းလေးမှာ ဒီသဘောတရားကိုကြကြနဲ့နဲ့နားမလဲတော့လှမ်းပြီးလှမ်းပြီးကြည့်ုံလေးနဲ့တော့ရမလားမရနိုင်ဘူးဒီတော့အတိတ်ခန္ဓာ၅ပါးကိုရှုတတ်ဖို့ဆိုတာပြစ္ဆုတ်ပန်ခန္ဓာ၅ပါးမရှုတတ်တဲ့ပုဂ္ဂိုလ်ကအတိတ်ခန္ဓာ၅ပါးရှုဖို့ဆိုတာကလွယ်မလားမလွယ်ဘူးနော်ဒီတော့ပြစ္ဆုတ်ပန်ခန္ဓာ၅ပါးကိုပထမစနစ်တကျအစ္စဒဗိဒရှုတတ်ရရှုပြီးတော့မှခုနကအနိကဆုံးအတိတ်ဒါဟိုတနေ့လည်းပြောတော့ပြောခဲ့ပါတယ်နော်အဲ့အနိကဆုံးအတိတ်မှာအကောင်းဆုံးကတော့မိမိဆူတောင်းနေကြဟာလေးကောင်းတယ် ဘယ်လိုဆုတောင်းကြလဲနိဗ္ဗာန်ရပါလို့ဤတော့ဆုတောင်းတယ်ဒါပြည့်နဲ့နိဗ္ဗာန်မရမီစัจ जा ဆိုပြီးစัจ जा လေးခံခံမတောင်းဘူးလားဒီခါကြီးတကူမှရွတ်တာညဘုန်းကြီးသေချာတတ်ထောင်ကြည့်တယ်အဲ့စัจ जा ပါနေဒီခါကြီးတွေအမြတ်ဝေတဲ့အခါမှာနော်အဲ့ဒီစัจ जा ဒုက္ခပေးတာဒီစัจ जा ကြောင့်တန္တရာခကြီးရှင်နေကြတာဟုတ်တယ်မလားနိဗ္ဗာန်မရမီစัจ जा ဆိုပြီးတောင်းတယ်ဆိုဒါပြည့်နဲ့ထားပါ အဲ့ဒီကောင်းမှုကုသိုလ်မျိုးဆိုရင်တော့သိကောင်းတယ်သိကောင်းတယ်ဆိုတာကသူကအကျိုးပေးဖို့သိကြတယ်အရှိန်အဝါကောင်းနေတယ်သို့တော့ပြောင်းလဲတတ်ပါတယ်နော်ပြောင်းလဲပုံလေးကိုတော့နောက်ပိုင်းဘုန်းကြီးထပ်ပြောပါမယ်ပြောင်းလဲတယ်ဆိုတာကဒီမိမိထူထောင်တဲ့ဒီစัจ जा ခံထားတဲ့ကံကကမ္မောစရကံဖြစ်ခြင်းဖြစ်မယ်ကမ္မောစရကံဆိုတာကခုနကဌာနဖြစ်ခြင်းဖြစ်မယ်သီလဖြစ်ခြင်းဖြစ်မယ်ဘာဝနာဖြစ်ခြင်းလည်းဖြစ်မယ်ဇံမဆိုင်ခင်ပေါ့နော်သို့မဟုတ်ဝိပဿနာဉာဏ်လည်းဖြစ်ခြင်းဖြစ်မယ် အဲ့တော့အဲ့ဒီကံတဲ့တခါတလေအစင်းဝါအကောက်နေတဲ့ဇန်တရားတွေကိုမိမိကရရှိပြီဆိုကြစို့အဲ့ဒီအချိန်ကမှစိတ်တက်ကပြောင်းသွားတယ်လူဘောလည်းသိမကြိုက်ဘူးနတ်ဘောလည်းတစ်ဖက်900ငါနဲ့သိတော့မဖြစ်ဘူးထင်တယ်ဟုတ်လားဟုတ်တယ်မလားကိုလည်း900ဆင်းနဲ့အပါဝင်မခံနိုင်ဘူးပေါ့လေဟုတ်တယ်မလားဒီတော့ ဂျမပြေပဲကောင်းတယ်ဒင်းနဲ့လည်းငါမတွေ့ရတော့ဘူးဟုတ်တယ်မလားဒင်းကိုကိုယ်လည်းကြည်လည်းမကြည့်ချင်တော့ဘူးဟုတ်တယ်မလားအဲ့ဒါနဲ့သူကဂျမပြေဆူသွားရင်ဒီဇန်ကိုခိုင်အောင်လေ့ကျင့်နိုင်ခဲ့ရင်တော့အဲ့မူလခုနကစัจ जा တွေအကုန်ပျောက်သွားတယ်ဇန်ရဲ့စွန့်ရင်တတ္တိကြောင့်သူကဂျမပြေရောက်နိုင်တယ်တော်တော်ကျင်းသေးတာကတော့အကေသောတပတိမညာဖွညာလောက်ရောက်ခဲ့မယ်ဆိုရင်ဇန်လည်းရခဲ့လို့အဲ့ဒီဇန်ကိုခိုင်အောင်လေ့ကျင့်ထားနိုင်ခဲ့ရင်အမြတ်စွာဘွားနိုင်ခဲ့ရင်တော့ကျင်းသေးတယ် ဒီငမုလက်ကအပြီးလွတ်တာပဲဒီမှာကြီးတယ်ဒါငမုလက်ကလွတ်ဖို့အရေးမကြီးဘူးလားဟာအရေးကြီးတယ်သိအရေးကြီးတယ်ဟုတ်တယ်မဟုတ်လားဒီငမုဒုက္ခပေးနေတာပဲဟုတ်တယ်မဟုတ်လားတန္တရာခီးကမကျွတ်နိုင်တာဒီငမုတွေကြောင့်ပဲဟုတ်ဘူးလားဟုတ်ပါတယ်တကယ်ကြီးနော်ငမုပြောပြီးတော့ခုနကမမှုတဲ့လူတွေကိုအလားတူပါပဲနော်အားလုံးကတော့ဒါဒုက္ခပေးကြ